သာသနာတော်တက်ကြရ2560ပြည့်နှစ်ကောဇာတက်ကြရ1388ခုနှစ်ကဆုံလပြည့်ကျော်15ရက်ကရင်နှစ်2016ခုနှစ်ဇွန်လ9ရက်တနင်္ဂနွေနေ့အမေရိကန်နိုင်ငံကယ်လီဖိုးနီးယားပြည်နယ်အလီကောင်တီ သံဃေပရိယေစီတီဒေါက်တာဥမောင်မောင်ဒေါ်မေယုသမီးမချုသဲမောင်မိသားစုများဤဓမ္မစကုဓမ္မယုံတော်ကြီးအတွင်းမှာရှင်မင်းဝန်ဆရာတော်ဤတတိပဋ္ဌာန်အငားရဲ့အချိန်ပြည့်တရားစခန်းပွဲမှာဝင်ရောက်ပြီးတော့မာသတိပဋ္ဌာန်တရားတွေကိုရှုပွားအထုကြတဲ့ယောဂီသူတော်စင်များနှင့် တရားနာပရိသတ်များကိုဘုန်းကြီးဓမ္မဒါနတရားအလူပိလူမာကတတိပဌာနာသုတ်တံဒေသနာတော်ကြီးကိုမူရင်းထားပြီးတော့တတိပဌံဂုံရီပြတရားတော်ဆိုတဲ့အမည်နဲ့ဘုန်းကြီးဓမ္မဒါနတရားလူပိလူမာပါတတိပဌံဂုံရီပြတရားတော်ဗာတရားတော်လဲ တိပဋ္ဌာန်တရားရဲ့ဂုဏ်ကြီးတွေကိုဘုန်းကြီး ထုတ်ဖော်ပြီးတော့ဟောကြားပေးသွားမှာပါဒီတိပဋ္ဌာန်တရားတွေကို ရှုခြင်းအပြင် ပွားများခြင်းအပြင်အားထုတ်ခြင်းအပြင်မိမိတို့ရဲ့လက်တွေ့ရနိုင်တဲ့အကျိုးတရားပေါ့မိမိတို့လက်တွေ့နေအချင်းရနိုင်တဲ့အကျိုးတရားအဲဒီကရရှိတဲ့အကျိုးတရားကြောင့်အပယ်ဆင်းရဲတွေလွတ်နိုင်ကြောင်းနေ ဆင်းရဲခတ်သိမ်းတွေလွတ်နိုင်ကြောင်းတွေကိုဘုန်းကြီးတို့ဒါတတိပဋ္ဌာန်တရားရဲ့ဂုဏ်ကြီးတွေကိုထုတ်ဖော်ပြီးတော့ဟောကြားပေးမှာပါဒီတတိပဋ္ဌာန်တရားကိုကျင့်ကြံပွားများအားထုတ်ခြင်းအပြင်စိတ်ဆင်းရဲမှုတွေလည်းပဲကင်းစင်စေနိုင်တယ်ကိုယ်ဆင်းရဲမှုတွေလည်းပဲကင်းစင်စေနိုင်တယ်လက်တွေ့အားထုတ်ကြည့်ရင်လက်တွေ့ အားထုတ်နေတဲ့အချိန်မှာစိတ်ဆင်းရဲကိုဆင်းရဲတွေကင်းစင်စေနိုင်ပါလေပါရမီတို့ရှိတဲ့ပုဂ္ဂိုလ်ဆိုရင်အပယ်ဆင်းရဲကစလွတ်မြောက်စေနိုင်ပါလေပါရမီပြည့်ဝရှိတဲ့ပုဂ္ဂိုလ်များဆိုရင်ကတော့ဝိမု ക്തി ဒုက္ခဆိုတဲ့လွတ်မြောက်မှု ချမ်းသာပေါ့ဆင်းရဲအလုံးကလွတ်မြောက်မှုချမ်းသာကိုရနိုင်တဲ့အဆင့်တရားမိမိတို့ရရှိသွားနိုင်ပါတယ် ဒါကြောင့်မို့ဒီတတိပဋ္ဌာန်တရားကိုပဲဘုန်းကြီးတို့နန္ဒပိုင်းအချိန်မှာဆိုရင် ရှုမှတ်ပွားများအားထုတ်တတ်ဖို့အတွက်ဘုန်းကြီးဟောကြားပေးနေပါတယ်။တတိပဋ္ဌာန်၄ပါးရှုမှတ်ပုံတွေဟောကြားပြီးသွားပြီ။နောက်ဣရိယာပဋ္ဌာပိုင်းမှာကိစ္ဆံတော်ဝါကိစ္ဆာမိတိပဇာနာတိထိတော်ဝါထိတော်မိတိပဇာနာတိ နိသိဏောဝနိသိဏောမိတိပသနာတိတေယနောဝတေယနောမိတိပသနာတိလို့အဲဒီမှာဣရိယာပဌာပိုင်းမှာဘုရားရှင်ကိုရောမြတ်ကြီးကဣရိယာပုတ်၄ပါးရှုပွားအားထုတ်ပုံတွေကိုလည်းပဲမြတ်စွာဘုရားဟောကြားထားတယ်ဟောကြားထားတဲ့အတိုင်းပဲဘုန်းကြီးတို့အခုယောဂီသူတော်စင်များကိုလက်တွေ့ တရားစခန်းဝင်ရောက်ပြီးတော့အာထုတ်တဲ့ပုဂ္ဂိုလ်တွေရှုတတ်မှတ်တတ်ပွားများတတ်အာထုတ်တတ်အောင်နန္ဒပိုင်းချိန်မှာဘုန်းကြီးသင်ကြားပြီးတော့ဟောကြားပေးနေပါအဲ့ဒီတတိပဌာနာသုတ်တံဒေသနာတော်မှာလာတဲ့အတိုင်းပေါ့ယောဂီပုဂ္ဂိုလ်ဟာထိုင်ပြီးတော့ရှုမှတ်ရင်ဖြစ်စီရက်တဲ့ဣရိယာပုနဲ့ရှုမှတ်ရင်ဖြစ်စီဈဉ္ဉံဣရိယာပုနဲ့ရှုမှတ်ရင်ဖြစ်စီ လျောင်းတဲ့ဣရိယာပုနဲ့ရှုမှတ်ရင်ဖြစ်စေဘယ်ဣရိယာပုနဲ့ပဲရှုမှတ်ရှုမှတ်ပေါ့အဲဒီလိုရှုမှတ်ပွားများ အားထုတ်တဲ့ပုဂ္ဂိုလ်ဟာတတိတမာရီတွေတနေ့တဲ့တနေ့တစ်ချိန်နဲ့တစ်ချိန်တနေ့တဲ့တနေ့တိုးတက်ပြီးတော့လာတာကိုတွေ့ရပါလိမ့်မယ်အဲဒီလိုတတိတရားတွေအားကောင်းလာတာနဲ့မြတ်စိတ္တိကြည်မှုတမာရီတရားတွေထက်သန်အားကောင်းလို့ အဲဒီလိုတမာရီတရားတွေအားကောင်းလာတာနဲ့အမျှယုံနာကို အမှန်သိတဲ့တမာဒိဋ္ဌိဆိုတဲ့ဝိပဿနာဉာဏ်ဖြစ်လာပါလိမ့်မယ်။အဲဒီတမာဒိဋ္ဌိဆိုတဲ့ဝိပဿနာဉာဏ်လေးဖြစ်လာပြီဆိုရင်ပေါ့အရှိကိုအရှိအတိုင်းအမှန်ကို အမှန်အတိုင်းရုပ်ကိုရုပ်တိုင်းနာမ်ကိုနာမ်အတိုင်းမမြဲတာကိုမမြဲတဲ့အတိုင်းဆင်းရဲတာဆင်းရဲတဲ့အတိုင်းအဆုံးမရတာအဆုံးမရတဲ့အတိုင်းကို သိပြီဆိုရင်ဒါတမ္မာဒိဋ္ဌိဝိပဿနာဉာဏ်ဖြစ်ပါတယ်ဝိပဿနာတမ္မာဒိဋ္ဌိဉာဏ်ဖြစ်ပါတယ်အဲ့လိုဝိပဿနာတမ္မာဒိဋ္ဌိဉာဏ်လေးဖြစ်ပြီဆိုရင်တဲ့အဲ့ဒီပုဂ္ဂိုလ်ဟာဘာဝိတာဘူလိကတာဒိဋ္ဌိဝဓမ္မေနိဗ္ဗာန်ပပိတုဘာဝိတာပွားများနေလို့ရှိရင်တဲ့ဘဟုလိကတာကျိန်ဖန်များစွာပေါ့ထိုင်ရင်ဖြစ်စီရရင်ဖြစ်စီသွားရင်ဖြစ်စီလျောင်းရင်ဖြစ်စီ ကျိန်ဖန်များစွာအလေးလာပြုပြီးတော့ရှုမှတ်ပွားများအာထုတ်နေမယ်ဆိုရင်အဲ့ဒီအာထုတ်နေတဲ့ပုဂ္ဂိုလ်ဟာဒိဋ္ဌိဝဓမ္မေယခုအာထုတ်နေစဉ်မှာပဲနိဗ္ဗာန်နိဗ္ဗာန်ကို ပါပိတုရစီရောက်စီနိုင်ပါလိမ့်အာထုတ်နေစဉ်မှာဆိုတော့ဘုန်းကြီးတို့ယောဂီများ တထိုင်အတွင်းမှာရနိုင်တယ်ဘယ်နှထိုင်အတွင်းမှာလဲဧကတနေနိသိဏောဝတဏှာတထိုင်အတွင်း၌သာလျှင်တပ္ပတဝေ အလုံးစုံသောအသောတရားတို့ကိုခေပတဝါကုန်ခန်းစေ၍အရဟတံအရဟတဖို့သူပါကုဏတိရစေရောက်စေနိုင်နေ။ဘုန်းကြီးမနေ့ကဒီတတိပဌာန်ရဲ့ဂုံကြီးပြရရှိတဲ့တထိုင်အတွင်းမှာရရှိသွားတဲ့တာရကလေးတစ်ခုကိုဘုန်းကြီးထုတ်ပြီးပြောခဲ့ပါတယ်။ဝိဇယဆိုတဲ့ထေဒီမာလေးအဲ့ဒီဝိဇယဆိုတဲ့ထေဒီမာလေးဟာပထမစပြီးတော့အာထုစဉ်ခကလတုန်းကတော့ ဒီစိတ်လေးရဲ့တည်ငြိမ်မှုရဖို့အတွက်သူဟာအထူးကြိုးစားယူရတခါတရံမှာ ရှုမှတ်လို့မရလို့စိတ်တက်တည်ကြစေရရင်ငယ်အဲ့ဒီခံမျိုးမှာဆိုရင်မိမိမှာ သာသနာတော်ကနေပြီးတော့လူလဲလူတဲ့စိတ်ဆန္ဒတွေထိအောင်ဖြစ်သွားတာတခါပြန်ပြီးမိမိကိုယ်ကိုမိမိပြန်အားပေးပြီးတော့ကြိုးစားအားထုတ်ရင်းနဲ့ပဲမိမိရဲ့ဥပ္ပဇေဆရာဖြစ်တဲ့ကမ္မထာနာစီရဲ့ ခေမဒေဒီဘိက္ခုနီမကြီးကနေပြီးတော့အာလို့တံဝေကညာနေဖြစ်အောင်ပြောပြီးတော့အဲ့ဒီမှာရှုမှတ်ပုံလေးတွေကိုတင်ပြပေးလိုက်တဲ့အခါကျတော့မိမိရဲ့ဆရာသမားညွှန်ပြတဲ့အတိုင်းရိုးရိုးသေးသေးလိုက်နာပြီးကျင့်သုံးအားထုတ်သွားတဲ့အခါကျတော့တထိုင်အတွင်းမှာယဟန္တာဖြစ်သွားတယ်။ဘယ်နှထိုင်အတွင်းမှာလဲ။တထိုင်အတွင်းမှာအဲ့တော့ဒီသတိပဋ္ဌာန်တရားဟာမိမိတို့အတွက်အာကိုတိုက်တဲ့တရားလားအာမကိုတိုက်တဲ့တရားလား။အာကိုတိုက် တစ်ထိုင်အတွင်းတောင်တရားရနိုင်တယ်ဆိုတော့တကယ်ကိုအားကိုးတိုက်တဲ့တရားပါတကယ်ကိုလှုပ်ကြည့်တဲ့တရားပါတကယ်အားထုတ်ကြည့်တဲ့တရားပါတကယ်လက်တွေ့အားထုတ်ရင်လက်တွေ့အကျိုးရမှာပါသို့တော့ချက်ချင်းကြီးကတော့စိတ်တည်ခြင်းမှုတမာရီရဖို့အခက်အခဲရှိပါတယ်အဲ့ဒါကိုဇွဲကောင်းကောင်းနဲ့ကြိုးစားပြီးတော့အားထုတ်သွားဖို့ပါဘုန်းကြီးတို့မြတ်စွာဘုရားသာသနာမှာအင်မတန်ထင်ရှားခဲ့တဲ့တာမဏိငယ်လေးတစ်ပါးရှိပါ ဗဏိတဆိုတဲ့သာမဏေငယ်လေးဟာ9နှစ်သားအရွယ်နဲ့ပဲရှင်သာရိပုတ္တရာမထေရမြို့သူမြတ်ထံရောက်ရှိပြီးတော့အဲဒီမှာရှင်ပြုခொနရက်တိုင်တိုင်မိဘများကလည်းပဲတားလေးရဲ့ရှင်ပြူပွဲမှာခொနရက်တိုင်တိုင်ဖျားမှုရှိတဲ့တန်ဃာတော်များကိုဆုံးကတ်တယ်။ဘယ်နည်းဆုံးကတ်တယ်လဲ။ခொနရက်တိုင်တိုင်ပါဗျာ။ခொနရက်တိုင်တိုင် အဲဒီလိုခုနှစ်ရက်တိုင်တိုင်ဆုံးကတ်တဲ့အခါကျတော့ဆုံးကတ်ပြန်တော့လည်းပဲဒီတာမဏေလေးကြိုက်တတ်တဲ့ငကျင်းသားဟင်းနဲ့ဆုံးကတ်တယ်။ဘာဟင်းနဲ့ဆုံးကတ်တာ။ငကျင်းသားဟင်းနဲ့ဆုံးကတ်တယ်။မိဘများကအဲ့ဒီမှာခုနှစ်ရက်ပြည့်တဲ့အခါကလည်းကြတော့မိဘများကသားလေးမပြောရင်လည်းလူကိုလဲပြီးတော့ခေါ်သွားဖို့ပဲပြောရင်လည်းသာသနာတော်မှာဆက်လက်နေဖို့ အဲဒီမှာသာမဏေငယ်လေးကသာသနာမှာပျော်နေတဲ့အတွက်ရှင်သာရိပုတ္တရာမထေရသူမြတ်ကြီးကိုအပ်ပြီးတော့မိမိတို့ကတော့လူမှုရေးစီးပွားရေးလုပ်ငန်းတွေပြန်ပြီးလုပ်ရအောင်မှဖြစ်တဲ့အတွက်ပြန်ညအဲဒီမှာဆုံးကပ်ပင် ပုဂ္ဂိုလ်မရှိတဲ့အခါကလည်းကြတော့ဘုရားမှုရှိတဲ့တန်ဃာတော်တွေဆုံးခံကြွရတယ်။ဘာလုပ်ကြရတာလဲ။အဲဒီမှာဆုံးခံကြွတဲ့အခါမှာမြတ်စွာဘုရားရှင်ကိုရောမြတ်ကြီးနဲ့တန်ဃာတော်တွေဆုံးခံကြွသွားပြီ။ရှင်သာရိပုတ္တရာမထေရသူမြတ်ကြီးကတော့ကျောင်းထဲမှာ ကျောင်းဝင်းကြီးတစ်ခုလုံးကိုတန်ရှင်းပြုတ်လုပ်ပြီးတော့တပည့်စီလဲနေတယ်နောက်ပြီးတော့တောက်ရည်အိုးတွေလည်းပဲဆေးကြောပြီးတော့တောက်ရည်ခွက်တွေဆေးကြောတောက်ရည်အသစ်တွေဖြည့်လို့နောက်သန့်စင်ကမ်းမှလည်းပဲကုရီကမ်းမှဝင်ပြီးတော့တခါလေကုရီတန်တဲ့ရည်တွေဖြည့်လို့အဲဒီလိုပြုတ်လုပ်နေတဲ့အတွက်ကြောင့်မို့ဆွမ်းခံခြင်းဟာနောက်ကျမှကြွနောက်ကျမှကြွတော့လမ်းရိုးလမ်းဟောင်းကမသွားဘဲနဲ့အဲ့ဒီမှာဖြတ်လန်းကနေကြွတာ အဲလိုပြန်လန်းကနေကြွတဲ့အခါကလည်းကြတော့ကိုရင်တာမဏီလေးကလည်းပဲသူလဲဆုံးခံလိုက်ခြင်းနေဆိုတော့ကဲဒီလိုဆိုရင်သင်္ကန်းယုံတက်လာယုံတက်ပါပြီဆိုရင်ဝင်လိုက်ခဲ့ခေါ်သွားတယ်အဲလိုတာမဏိငယ်လေးကိုခေါ်သွားတဲ့အခါကျတော့လမ်းရောက်တော့တာမဏိငယ်လေးကလည်းစကားကခက်ကြွဲကြွဲဆိုတော့တွေ့သမျှမြင်သမျှတွေကိုဒါပါလောက်တာတော့ဒါပါလောက်တာတော့မေးတာအခုကကလေးလေးလေးလိုပဲပါလောက်တာတော့မေးနေမြင်မြင်သမျှအကုန်မေးနေတယ် အဲဒီခါကျတော့ရှင်သာရိပုတ္တရာမထေရမြတ်ကြီးကသွားရင်းနဲ့ဟောတဲ့ဟာကသစ်ပင်လေးတွေစိုက်ပျိုးထားတဲ့သစ်ပင်လေးတွေရှင်သန်မှုအတွက်ကွယ်ဟောဒီဘက်မှာရှိတဲ့ရေတွေကိုဒီဘက်မှာမြောင်းလေးသွဲပြီးတော့အဲ့ဒီမှာရေပေးနေတာအဲ့တော့ရေလေးရတဲ့အခါကလည်းကြတော့ဒီသစ်ပင်လေးတွေရှင်သန်နိုင်တဲ့အကြောင်းကိုပြောပြတော့ဩဒီရေတွေဟိုဘက်ကရေတွေလည်းပဲဒီဘက်ကိုရအောင်ဒီလိုလုပ်လို့ရတကူအဲ့ဒီမှာ ဒီရေတွေဟာတက်ရှိတွေလားတက်မဲ့တွေလားစသည်မေးတဲ့အခါတက်မဲ့အရာဝတ္ထုတွေကွင်းသားမဏိလေးကဒီတက်မဲ့အရာဝတ္ထုတောင်မှကိုလိုရင်လိုတဲ့နေရာရောက်အောင်ပို့နိုင်ရင်ဘာကြောင့်ငါစိတ်လေးကိုငါကိုထားတဲ့နေရာနေအောင်ထားနိုင်ရမှာလဲသူတရားတွေအထုတ်နေတာလေစိတ်တွေကဒီကွင်းသားမဏိလေးပြင်မဲ့စိတ်တွေကထွက်တာအဲဒီကနေရှေ့ဆက်ပြီးတော့သွားတဲ့အခါကျတော့အဲဒီမှာလေးမြားတွေ ပြုတ်လုံနေတဲ့ပုံကိုယ်တွေနေရာတွေ့တယ်ဝါးတွေကိုကောက်နေတဲ့ဝါးလေးတွေကိုဖြောင်းအောင်အပူလေးပေးပြီးဖြောင်းများစံလေးတွေဟိုလေးခိုင်းကြတော့ဖြောင်းနေတာလေးကိုဒီခါလေးကောက်အောင်အပူပေးပြီးကောက်တယ်ဒါဘာလို့တာလဲလေးတွေဒါများတွေဒါဘာလို့နေတာလဲဟောတာကဖြောင်းအောင်မို့ဤဒါများစံလေးဖြောင်းနေမှာဒါလေးကတော့ကောက်အောင်မို့ဒါလေးလေးခိုင်းကြီးဖြစ်တယ်ဟောဒါတွေကရောတက်မဲ့ဒီလားတက်ရှိဒီလားတက်မဲ့ရာဝတ္ထုတွေဟောခြေစံတက်မဲ့ရာဝတ္ထုတွေတော့လိုသလိုပုံစံကိုတွင်းလို့ရတယ် ဘာကြောင့်ငါစိတ်ကလေးကိုငါလူကထားနိုင်ရမှာလဲကွင်းသားမဏီလေးကယောဂီတို့လည်းအဲ့ဒီလိုစိတ်ထားမျိုးရမှာနော်အဲ့ဒီစိတ်ထားထားပြီးတော့ငါဘာလို့မကြိုးစားနိုင်ရမှာလဲသူတောင်တဏှာကြီးထိုင်နေရင်ငါဘာလို့မထိုင်နိုင်ရမှာသူတောင်ကြိုးစားနိုင်ရင်ငါဘာလို့မကြိုးစားနိုင်ရမှာလဲဒီစိတ်မျိုးနဲ့သွားအခုရှင်းဆက်သွားတဲ့ကာကလကြတော့တစည်းသမားတွေဒီလိုပဲမေးတယ်မေးပြီးရဲ့ခါကလာကြတော့ကိုရင်လေးကရှင်သာရိပုတ္တရာမထေရသူမြတ်ကြီးကိုရှင်ဗျာတဲ့တပည့်တော်အကြောင်းပြန်တော်မယ် စိုးစိုးကဆုံးခံလိုက်ခြင်းတော့လဲသူပဲပြန်ကျင်တော့လဲသူပဲအခုလဲဒီတိုင်းပဲရိတ်တန်လာခြင်းတော့လဲသူပဲအကြောင်းပေါ်လို့ဆိုထပြန်ခြင်းတော့လဲသူပဲစိတ်တွေစိတ်တွေနော်ကြည့်တာအဲ့ဒီမှာသူ့စိတ်ကလေးသူအဲ့ဒီမှာပြန်ကျင်ပြီဆိုတော့ကဲဒီလိုဆိုရင်ပြန်တော့ဆိုပြီးပြန်တော့လိုက်တယ်ကိုရင်တမလီလေးကအကြောင်းပြန်သွားပြီးတော့ခြေတော့ပါစီဆေးကြောပြီးတော့တပိလေးကိုထားမယ်နေရာထားပြီးတော့အဲ့ဒီမှာတရားထိုင်ပြီးရှုမှတ်တာ သူ့စိတ်လေးကိုသူလိုရာကိုထားအောင်ရအောင်ကြိုးစားနေတာအဲ့ဒီအချိန်မှာတကြမ်းမင်း ကိုယ်တိုင်လာဆောင်လျှောက်တယ်ဘသူလာဆောင်လျှောက်တာလဲတကြမ်းမင်းကိုယ်တိုင်ကဒီကိုရင်လေးတရားအားထုတ်တဲ့နေရာမှာဘေးကအနှောက်အယှက်မရှိအောင်လာဆောင်လျှောက်တာဘာသာမှမကြားရအောင်လေနာသားမင်းလေဒီမတိုင်းနဲ့လေတိုက်ရင်သိရွက်ဒီပြန်ပြန်နဲ့ဖြစ်နေမယ်အတန်ဒီကြားရင်ကိုရင်လေးတမာတိပြက်လိမ့်မယ် အဲ့ဒီမှာငှက်တွေအဲ့ဒီမှာဒီနေရာကိုမလန်အောင်အကုန်လုံးကိုတားဆီးစေတယ်တားဆီးစေပြီးတော့ကိုရင်လေးတမာတိထူထောင်ပြီးအားထုတ်နေတာအဲ့လိုအားထုတ်တဲ့အခါကလည်းကြတော့စိတ်ငြိမ်မှုတိတ်ဆိတ်မှုရတော့တမာတိထူထောင်ရတာမြန်မြန်ကြီးတမာတိဖြစ်သွားတယ်အဲ့ဒီမှာစိတ်တည်ငြိမ်မှုတမာတိဖြစ်လို့တမာတိအားကောင်းတဲ့အခါကလည်းကြတော့အခုယောဂီများတွေ့နေတယ်လို့ပဲသဘာဝအမှန်လေးတွေသိလာတယ်တကယ်သဘောအမှန်လေးတွေသေးသေးချာချာသိလာတယ်ရုပ်သဘောနာမ်သဘောလေးတွေအမှန်သဘောလေးတွေသိလာတယ် အဲ့ဒီကနေဆက်လက်ရှုတဲ့အခါကျတော့ဖြစ်ဖြစ်သဘောတွေတွေ့လာတယ်အဲ့ဒီကနေဆက်လက်ရှုတဲ့အခါကျတော့ဟောကိုယ်စိုးမရတဲ့အနတ္တသဘောတွေအဲ့ဒီကနေဝိပဿနာဉာဏ်နဲ့အဆင့်ဆင့်တက်လိုက်တာသောတပတ္တိမဉဏ်ပူဉဏ်ဆက်ရောက်အဲ့ဒီကနေဆက်လက်ရှုသဂရဂံမိမဉဏ်ပူဉဏ်ဆက်ရောက်ဆက်လက်ရှုနာဂံမိမဉဏ်ပူဉဏ်ဆက်ရောက်အဲ့ဒီအချိန်မှာရှင်သာရိပုတ္တရာမထေရမြတ်ကြီးဆုံးခံပြန်ကြွလာပြီအဲအဲ့ဒီနေရာမှာမှားတာလေးတစ်ခုရှိသေးတယ်တာမဏိငယ်လေးကကြောင်းပြန်တော့မယ်ဆိုတဲ့အခါကျတော့ ပြန်တော့မယ်လို့ဆိုတော့အေးဒီလိုဆိုရင်ပြန်တာပေါ့ဆိုပြီးပြန်လွတ်တဲ့အချိန်မှာကိုရင်လေးကအရှင်ဘုရားတဲ့အရှင်ဘုရားတပည့်တော်အတွက်ငကြင်းသားဟင်းရအောင်ခံခဲ့ပါဗျာကိုရင်လေးကတပည့်တော်အတွက်ငကြင်းသားဟင်းစွမ်းရအောင်ခံခဲ့ပါဗျာဆိုတော့ရှင်သာရိပုတ္တရာကငါရှင်နဲ့ပရပတ်တော်ဇီဝီကောတုခောငါတို့ယဟန်ဆိုတာသူတော်ဘာကိုအမိပြုပြီးတော့အသက်မွေးဝမ်းကြောင်းပြုရတာ သူတို့တရာလို့လူရင်တော့ရမှာပေါ့ကွယ်ပြောလိုက်တယ်အဲ့ဒီကံမှာကိုရင်လေးကရှင်ဘုရားရဲ့ဘုန်းကံကြောင့်မရရင်တောင် တပည့်တော်ရဲ့ဘုန်းကံကြောင့်ငကျင်းသားဟင်းရရပါလိမ့်မယ်ဘုရားကဲသူ့ရဲ့ကံကိုလည်းသူယုံကြည်တယ်ကိုရင်လေးကအဲ့ဒါနဲ့ရှင်သာရိပုတ္တရာကြီးဆုံးကံကြွဆုံးကံကြွတော့ချက်ချင်းပဲပထမဦးဆုံးရောက်တဲ့အိမ်မှာပဲအဲ့ဒီကဒကာရမတွေကဩရှင်ဘုရားဆုံးခံမကြွတာတော့ခုနှစ်ရှိပြီဟုတ်တယ်အเจ้าမှာဆွန်ကျွေးအလူရှိလို့ ကံသိလိုက်တာဗျာဒီနေ့မှငကျင်းသားဟင်းလေးရတယ်အဲ့တော့အရှင်ဘုရားတပည့်တော်ငကျင်းသားဟင်းလေးနဲ့တပည့်တော်ဆွန့်ကပ်ပါမယ်ဗျာဆိုတော့သူကဆွန့်လောင်းမယ်လို့မပါဘူးဆွန့်ကပ်မယ်လို့ပါတာဆွန့်ကပ်မယ်ဆိုတော့ကွင်လေးအတွက်ကွင်လေးကငကျင်းသားဟင်းမှားနေတာလေဒီနေ့တိုင်းဖုံးပေးလိုက်ရရင်ကွင်လေးတို့မရမှာဆိုတော့ရှင်သာရိပုတ္တရာတပိတ်မပေးဘူးအဲ့ဒီကြတော့မှတကားအရှင်ဘုရားတပည့်တော်ကြောင်းလဲလောင်းလှူလိုက်မှာပါဗျာဆိုတော့မှတပိတ်ကိုပေးလိုက်တယ် အဲ့ဒီကြတော့မှဆရာများလည်းပဲတပည့်အတွက်ဘုန်းကြီးတို့ဒီမှာစိတ်ထဲမှာအမြဲတမ်းရှိရတယ်နော်ဟေးတပည့်အတွက်ဒီမှာကြောက်ကြမှုရှိနေရအဲ့ဒါနဲ့ဟိုကဆုံးနေပါလေကပ်ကပ်ပြီးတဲ့အခါကလည်းကြတော့မှတပိထဲကူလည်းပဲဆုံးအပြည့်ထည့်ပြီးတော့လောင်းလှူလိုက်ပါတယ်ငချင်းသားဟင်းနဲ့အဲ့ဒီမှာရှင်သာရိပုတ္တရာမထေရမြတ်ကဆုံးခံကြွတော့လေနောက်ကြတယ်ပြန်တော့လေဘာဖြစ်လဲနောက်ကြတယ်ဆုံးကနေတဲ့အတွက်ကြောင့်ခတ်တုတ်တုတ်ကလေးပြန်လာတယ် အဲ့ဒီအချိန်မှာကိုရင်လေးကအနာဂါမိမညာပူညာဆက်ရောက်နေပြီအနာဂါမိမညာပူညာဆက်ရောက်နေပြီအဲ့ဒီအချိန်မှာရှင်သာရိပုတ္တရာမထေရကြွလာပြီဆိုတော့တရားမင်းတားလို့ရပါမလားရှင်သာရိပုတ္တရာကို तू မတားရဲဘူးမတားရဲတော့ तू ထပြန်ပြေးတယ်အဲ့ဒီအချိန်မှာမြတ်စွာဘုရားနဲ့တကွတန်ဃာတော်တွေဆွန်းဖုံးပေးလို့ပြီးနေပြီတဲ့သိနောက်ကြနေပြီကိုရင်လေးဇာနေမှာဆိုလို့ဥမာခတ်တုတ်သူပြန်ကြွလာတာ အဲ့ဒီမှာဆုံးဖုံးပေးလို့ပြီးနေပြီဒီမှာတရားမင်းပြန်သွားတာကိုမြတ်စွာဘုရားသိတယ်အဲ့ဒီမှာကိုရင်လေးရဲ့တရားရာရေးကိုမြတ်စွာဘုရားရှေ့အထက်မညာကိုရနိုင်သလားမြတ်စွာဘုရားဆင်ခြင်ကြည့်လိုက်တော့ရနိုင်တယ်ရနိုင်တာကိုသိတဲ့အတွက်ကြောင့်မို့အဲ့ဒီမှာကိုရင်လေးရဲ့ရတ္တမညာပူညာရာရေးတွေမြတ်စွာဘုရားကိုယ်တိုင်ကိုရင်လေးကိုမဆောင်ရဘူးလားကိုရင်လေးကိုတရားရဖို့စောင့်ရှောက်ရတယ်အဲ့ဒီမှာမြတ်စွာဘုရားဟာရှင်သာရိပုတ္တရာလာမယ်လမ်းကနေဈဉ္ညာရှောင်း အဲလိုရှင်သာရိပုတ္တရာလာမယ်လမ်းကဈဉ္ညာရှောက်ပြီးတော့နေတဲ့အခါကျတော့ရှင်သာရိပုတ္တရာခတ်တုတ်တုတ်လာရင်ကမြတ်စွာဘုရားလည်းတွေ့လိုက်ရောတခါလေအချိန်တက်ပြီးတော့ဖြည်းဖြည်းလေးကြွလာတယ်။ဘုန်းကြီးတို့ဥမာမြန်မာနိုင်ငံမှာတော့ယောဂီတွေဟိုပြောဒီပြောစကားလည်းပြောပြောနေဆိုရင်ကမရာဘုန်းကြီးလည်းတွေ့ရောတခါလေပရိအုပ်လိုက်တာသူ။အဲလိုပဲ။အဲဒီမှာမြတ်စွာဘုရားမြင်တော့မှရှင်သာရိပုတ္တရာအချိန်လေးတက်လိုက်ပြီးတော့ဖြည်းဖြည်းလာ။အဲဒီမှာမြတ်စွာဘုရားက ဝိညာသမဏေလေးတရားရရေးအတွက်မြတ်စွာဘုရားကအရှင်သာရိပုတ္တရာကိုမေခွန်းလေးခွန်းဟောတယ်မေးတယ်ရှင်သာရိပုတ္တရာကလည်းပြန်ပြန်ပြီးတော့ဖြေပေးတယ်မေးသမျှဖြေပေးတယ်အဲ့ဒါကိုကျောင်းထဲကတရားရှုမှတ်နေတဲ့ကိုရင်လေးကြားနေတယ်မြတ်စွာဘုရားရဲ့အမေရှင်သာရိပုတ္တရာရဲ့အဖြေအမေဖြေလေးကိုကြားအဲ့လိုကြားနာနေရင် နားကနာပြီးခန္ဓာညာစားပြီးတော့နှလုံးသွင်းတာ ရှင်သာရိပုတ္တရာရဲ့အဖြေလဲဆုံးသွားရောအရတမညာပူညာဆက်ရောက်ပြီးတော့ဘာဖြစ်သွားလဲယဟန္တာဖြစ်သွားတယ်တထိုင်နဲ့အတွင်းမှာဘယ်နှထိုင်အတွင်းမှာလဲတထိုင်အတွင်းမှာဘုန်းကြီးတို့ယောဂီများတကယ်တမ်းကြိုးစားအားထုတ်ရင်တကယ်တရားထုတွေမရနိုင်ဘူးလားဗျာရနိုင်တယ်တဲ့ဒါကြောင့်မို့တကယ်လူများမိမိဟာတထိုင်အတွင်းမှာဒီတတိပဋ္ဌာန်တရားတွေကိုဆရာသမားညွှန်ကြားတဲ့အတိုင်းလိုက်နာပြီးတော့တတိမလွတ်အောင် တတိဥစည်းတဲ့စိတ်ကလေးနဲ့အထူးကြောင်းကြပြုပြီးတော့အာထုတ်နေတယ်အာထုတ်နေပေမဲ့လို့ကြိုးစားအာထုတ်ပေမဲ့လို့ကို့မှာပါရမီမပြည့်စုံသေးလို့တထိုင်အတွင်းမှာတရားကိုမရဘူးဆိုရင်လည်းပဲတဲ့ဘာမှအာမငင်နဲ့တဲ့တတ္တအသက်ကွန်တော်မရဏကာလီတမတိတိဟောတိတတ္ထထိုတဏှာတထိုင်အတွင်း၌အသက်ကွန်တော်တရားသူကိုမရသေးသည်ရှိသော မရဏကာလေသေကံဤဆဲဆဲချင်းကာကာလ၌တမတိတိကိလေသာဝဥကောင်းပြတ်တဲ့တမတိတိယဟန္တာကြီးသည်ဟောတိဖြစ်နိုင်ပါ၏တကယ်လို့မိမိမှာဗာရမီမပြည့်စုံသေးလို့ကြိုးစားပြီးတော့အားထုတ်နေတယ်အဲဒီလိုကြိုးစားအားထုတ်ပါလျက်နဲ့မိမိမှာတရားမပြည့်စုံသေးဘူးဆိုရင်လေအာမငင်နဲ့ဘာဝိတာဘဟုလိကတာ အဆက်မပြတ်ဘုန်းကြီးတို့ယောဂီများအားထုတ်ပါတဲ့အနုယုတ်တော်အစဉ်သဖြင့်ဘုန်းကြီးတို့ယောဂီများ မပြတ်အားထုတ်နေပါတဲ့ဣရိယာပုတ်၄ပါးမှာဘယ်ဣရိယာပုတ်မှမရွေးနဲ့ရသောအားဖြင့်တရားရှုမှတ်ကြတဲ့ပုဂ္ဂိုလ်များတရားထိုင်တဲ့ဣရိယာပုတ်နဲ့မှ တရားထိုင်နေတရားမှတ်တယ်လို့ဆိုကြဒီလိုလည်းပဲမှတ်ထင်နေကြတယ် အခေါ်ကိုကလည်းပဲဗါတဲ့တရားထိုင်နေတရားထိုင်နေတာပဲပြောတာအဲ့လိုထိုင်နေဆိုတော့ထိုင်မှပဲတရားမှတ်လို့ရတယ်လို့ထင်နေတာတကယ်တမ်းကျတော့ဣရိယာပု၄ပါးအကုန်လုံးရှုမှတ်လို့မရဘူးလားမရပါဘူးဗျာအကုန်လုံးရှုမှတ်လို့ရတယ်ဘယ်ဣရိယာပုနဲ့ပဲရှုရှုတရားရောမတွေ့နိုင်ဘူးလားတရားတွေရောမမြင်နိုင်ဘူးလားတရားတွေမြင်နိုင်တယ်တရားတွေရနိုင်တယ်အဲလိုတရားတွေရနိုင်တယ်ဆိုတော့ ုန်းကြီးတို့ယောဂီများမှာအနုယုတ်တော့အစဉ်တဖြင့်မပြတ်ရှုပွားနေရမယ်ဆိုတော့ထိုင်ပြီးရှုမှတ်ယုံလေးနေမဖြစ်တော့ရက်တဲ့အခါမှာလည်းပဲဘာလို့ရမှာလဲရှုမှတ်ရသွားတဲ့အခါမှာရော ရှုမှတ်ရနောက်ဆုံးမိမိခိတ္တခဏလျောင်းဆက်နားနေမှုလေးပြုကျင်နေဆိုရင်ရောမရှုမှတ်ရဘူးလားရှုမှတ်ရမှာကြီးတယ်ပဲအဲဒီလိုတတိကပ်ပြီးတော့ဣရိယာပုမရွေးဘဲနဲ့ယောဂီပုဂ္ဂိုလ်ဟာအစင်မပြတ် ဘုံလိကတာကျိန်ဖန်များစွာ ရှုနေပွားနေအာထုတ်နေပါတဲ့အဲဒီလိုသာရှုမှတ်ပွားများအာထုတ်မယ်ဆိုရင်တဲ့မရဏကာလေတေကံဤဆဲဆဲချိန်မှာတရားရနိုင်တယ်ဘယ်ချိန်မှာတရားရနိုင်လဲတေကံဤဆဲဆဲမှာဘုန်းကြီးတို့ယောဂီများကိုခုဘုန်းကြီးကတေတံအောင်ရောနေတံအောင်ရောသင်ပေးနေတာနော် တရားကိုမိမိတို့ကအဖော်အဖြစ်နဲ့မိမိတို့အသုံးချတတ်အောင်ဘုန်းကြီးသင်ပေးနေတာအခုဓမ္မစကုဓမ္မယုံတော်ကြီးအတွင်းမှာ9ရက်တရားစခန်းလေးအတွင်းမှာသာတရားအထုတ်ရမှာမဟုတ်ဘူးဘုန်းကြီးကသင်ကြားပေးလိုက်တဲ့တတိပဋ္ဌာန်ရှုမှတ်နည်းတွေကိုမိမိအိမ်ရောက်အောင်အပါယူသွားမှာအိမ်ရောက်အောင်ပါယူသွားမှာဒါဘုန်းကြီးတို့တက်တေသာရကလေးတစ်ခုထုတ်ပြီးတော့ပြရရင်ပေါ့တရားနဲ့နေတတ်တဲ့အတွက်ကြောင့်မို့ဒီအမေရိကန်နိုင်ငံမှာပျော်သွားတဲ့ ဘုန်းကြီးတို့မနေ့ကဘုန်းကြီးစွန်းစားကြွပေးတဲ့ဒေါ်ရွှေတီဆိုတဲ့ဒကမာကြီးအဲ့ဒီဒကမာကြီးဟာဒီမှာသားသမီး9ယောက်ရှိပါတယ်အဲ့ဒီ9ယောက်မှာ10ယောက်ကဒီအမေရိကမှာရှိပါတယ်ဒီမှာပဲရှိပါတယ်ဘုန်းကြီး2000ခွန်မူလာစဉ်ခါကာလတုန်းကဘုန်းကြီးရောက်လာတယ်ဆိုတော့ဒီဒကမာကြီးကငါ့ကိုဆရာတော်စီပို့ပေးပို့ပေးဆိုပြီးတော့ဘုန်းကြီးစီရောက်အောင်လာတယ် ဘုန်းကြီးတွေးတဲ့အခါမှာငိုတယ်တခါလေဝမ်းနဲ့ပန်းနဲ့ပဲငါ့ကိုဆရာတော်နဲ့ပြန်ထည့်ပေးပါငါ့ကိုပြန်ထည့်ပေးပါငါမြန်မာနိုင်ငံပြန်လိုက်မယ်ပေါ့ငိုတယ်အဲ့ဒီမှာအတင်းငိုတယ်အိမ်ကိုဘုန်းကြီးကိုပင့်တယ်ပင့်ပြီးတော့လေအိမ်ရောက်တော့လေငိုဆရာတော်နဲ့ပဲပြန်ထည့်ပေးပါကြီးတယ်ပြောတယ်အဲ့ဒီမှာသားတွေသမီးတွေကမေးသားတို့ပြုစုတယ်နော်သမီးတို့ပြုစုတယ်နော်အမေအဲ့ဒီလိုကိုအဲ့တော့ဘုန်းကြီးကလည်းပြောပြတယ်ဒကမာကြီးရေဒီမှာသားသမီးတွေက၈ယောက်ရှိတယ် ဒီမှာကအများကြီးနော်ဟိုမှာကမြန်မာနိုင်ငံတယောက်တည်းရှိတာအဲ့ဒီတယောက်တည်းကလည်းသူ့ခင်မောင်းကဝန်တန်းသမီးလေးကလည်းပဲကြောင်းတက်နေတယ်သူတယောက်တည်းရဲ့အဲ့တော့ပြုစုဖို့ဆိုတာမလွယ်ဘူးဘုန်းကြီးကပြောပြတယ်အဲ့ဒီကံမှာဒကမာကြီးကဘာပြောလဲဆိုတော့ဒီမှာကတဲ့တပည့်တော်မှာအဖေါ်မရှိဘူးတဲ့မြန်မာနိုင်ငံမှာကအဖေါ်ကြီးရှိတယ်ဘယ်သွားသွားကြောင်းသွားမယ်ဆိုရင်လည်းဘယ်သွားရအောင်လိုက်ခဲ့ဦးမလားအကုန်လုံးကအဖေါ်ကြီးရှိတယ်ခေါ်ကြတယ်ဖះသွားမယ်လိုက်ဦးမလားခေါ်ကြတယ် ဒီမှာဘယ်သူမှဖို့မရှိဘူးဘုန်းကြီးပြောတယ်တက္ကမကြီးရဲ့ဒီမှာသားသမီး၈ယောက်ပဲအဲ့ဒီမှာဒီ၈ယောက်နဲ့ပဲဒါတွေကအဖော်တွေပဲမဟုတ်လားမြီးလေးတွေလည်းရှိတယ်မြီးလေးတွေဖော်တွေမဟုတ်လားဆိုတော့သူတို့ကမနဲ့မိုးလင်းကမိုးချုံတယ်မိုးလင်းမနဲ့ကလေးကအိယာကနိုးတွေကထသွားလိုက်ကြတာဒါနဲ့ဘုန်းကြီးမေးတယ်ခမရထမင်းနေပါလေအဲဟိုမှာပုတ်ဆောင်အုပ်ပေးထားခဲ့တယ်အဲ့ဒါတွေကကိုယ့်ဟာကိုယ်ထိုင်စားရတာပဲ မိမိတွေကရောကျောင်းတွေပါတွေပြန်လာရင်ကျောင်းကပြန်လာရင်လေတခါလေသူတို့အခန်းနဲ့တန်းဝင်သွားပြီးတော့ဘာဆိုတော့ဂိမ်းဆိုတာအဲ့ဒါနှိပ်ကြတယ်တနေ့လုံးနေလို့တပည့်တော်စကားတခွန်းမှပြောမဲ့လူမရှိဘူးဗျာဘုန်းကြီးတို့အထီးချန်လိုက်တာနော်စဉ်းစားကြည့်နော်အထီးချန်လိုက်တာအဲ့ဒီမှာဒကမာကြီးကအထီးချန်တာသူ့ဘာသူတယောက်တည်းဘာမှ စကားပြောစရာလူမရှိဒါနဲ့သမီးတွေကညအကြပြန်လာတဲ့အခါဟောသူအိပ်ပျော်မှပြန်ရောက် အဲ့ဒီမှာစကားပြောစရာမရှိဘူးစကားတစ်ခွမှပြောရအဲ့ဒါနဲ့ဘုန်းကြီးကကဲဒီလိုဆိုရင်ငါသားသမီးတွေနဲ့စကားပြောမှာပဲဆိုသားသမီးတွေနဲ့ဘုန်းကြီးကစကားပြောတယ်ခမတို့တွေကအိမ်အောင်တွေဘယ်နှယောက်ပါလဲလူလွတ်ဘယ်နှယောက်ရှိလဲဘုန်းကြီးကစစ်ရတော့တာအဲ့ဒီမှာလူလွတ်ဘယ်နှယောက်ရှိပါတယ်ဆိုတော့ဒီလိုဆိုရင်အလုတ်ကလေးပြောင်းကြည့်စမ်းပါညအလုတ်ကလေးပြောင်းလို့ရမယ်ပုဂ္ဂိုလ်ကညအလုတ်လေးပြောင်းလို့ပါနေ့ကိုအမေနဲ့အတူတူနေပေးပါဘုန်းကြီးက အလုံးကိုမေတ္တာရခံပြီးတော့သူတို့လည်းအလိုပြောင်းကြတော့နောက်အစဉ်ပြေသွားပါတယ်။သမီးတယောက်ကအမေနဲ့အတူတူနေပေးတယ်။နောက်ပြီးတော့ဘုန်းကြီးရဲ့တရားမှတ်ပုံမှန်နည်းတွေကိုလည်းပဲဘုန်းကြီးရဲ့အဲ့ဒီဓမ္မကြီးကဘုန်းကြီးစီမှာနှစ်ကြိမ်တိုင်တိုင်တရားဝင်ပူးပါတယ်။ဒါလည်းပဲမိတ်ဆွေကောင်းနဲ့တွေ့လို့ဘုန်းကြီးစီရောက်တာပါ။အဲ့ဒီမှာမိတ်ဆွေကောင်းကနင်းတခြားနိုင်ငံကို ရောက်တော့မယ်။အဲ့ဒီမှာဘာမှယဟန်တန်ခါမရှိဘာမရှိဘုရားမရှိနင့်မှာတရားလေးအထုတတ်မှနင်နေတတ်မယ်။ အဲ့ဒါကြောင့်မို့လိုက်ခဲ့ငါနဲ့လိုက်ခဲ့နင်တရားလေးအထုတအောင်ဆိုပြီးတရားလေးနဲ့နေရအောင်ဆိုပြီးခေါ်လာလို့အဲ့ဒီမှာတရုတ်စစ်စစ်ပါအဲ့ဒီမှာခေါ်လာပြီးတော့ဘုန်းကြီးကြာကြာနာနာသင်ပေးရပါအဲ့ဒီချိန်တုန်းကဆိုရင်ဘုန်းကြီးဈဉ္ညာလျှောက်တယ်ဆိုဈဉ္ညာလျှောက်ပုံကစားဘုန်းကြီးရှေ့ကနေလျှောက်ပြတယ်ထိုင်မယ်ဆိုရင်ဘုန်းကြီးရှေ့ကနေပြီးတော့တေချာထိုင်ပြတယ်ဘယ်လိုနေမယ်ဘယ်လိုထားမယ်ဘယ်လိုရှုမယ်ဆိုတာအကုန်လုံးလက်ထားပုံကစပြီးအကုန်သင်ပေးပါအဲ့လိုသင်ပေးပြီးတော့ဒီကမာကြီးကိုအကုန်လုံးတတ်အောင်သင်ပေးလိုက်တဲ့အခါကျတော့ ဘုန်းကြီးကဒီတရားလေးတွေပြန်ပြီးတော့သူ့ကိုသတိဖို့ပေးပါတယ်။နောက်ပြီးတော့တရားနဲ့ပတ်သက်တဲ့ဂွေလေးတွေပါလာတဲ့ဟာလေးတွေကိုဘုန်းကြီးသူ့ကိုပေးထားခဲ့ပါတယ်။အဲ့ဒါနဲ့သူနေရတဲ့နောက်နောက်တနေ့ဘုန်းကြီးရောက်လာတယ်။ရောက်လာတယ်ဆိုရင်လေဒကမာကြီးကသူ့စီကိုရောက်အောင်ပင်တယ်။အဲရောက်အောင်ပင်တဲ့ခါကျတော့ဘုန်းကြီးကဒကမာကြီးသူ့ချင်းလေးကိုဘုန်းကြီးကြည့်လိုက်တဲ့ခါကျလန်းဆန်းဆန်းဆိုတော့ဘယ်နဲ့လဲမြန်မာနိုင်ငံဘုန်းကြီးနဲ့အတူပြန်လိုက်မလားဆိုတော့မလိုက်တော့ဘူးတဲ့ မလိုက်တော့ဘူးတဲ့ပြောတယ်အဲ့တော့မလိုက်တော့ဘူးဆိုတော့ဘလို့ကြောင့်မို့လဲဆိုတော့တပြည့်တော်မှာအဖော်ရှိသွားပြီဆရာတော်ပေးထားတဲ့တရားအဖော်နဲ့နေတတ်သွားပြီဘာအဖော်နဲ့နေတတ်သွားလဲအခုဘုန်းကြီးသင်ကြားပေးနေတာကိုခမည်းတော်တရားအဖော်နဲ့နေတတ်အောင်သင်ပေးနေတာတားတွေသမီးတွေကမနဲ့ကြရင်မိုးလင်းကအလုထွက်မှာအိမ်မှာကိုပဲကြံရမှာအဲ့ဒီမှာကို့မှာအဖော်ဆိုလို့စကားပြောဖို့မရှာနဲ့ဒီတရားကိုအဖော်လုပ်ပါ ဒီတရားလေးကိုဖော်လို့ပါဟိုတစ်ချိန်လုံးကဒီဒကမာကြီးမှာဒီလိုအခုတရားနဲ့ဆက်လို့အခုစလစ်ကလေးတွေပါလေးတွေနဲ့နားတာဆိုတာမရှိဘူး၊ကိုယ်နဲ့ပဲနားရ။ဘုန်းကြီးစီကတရားကိုယ်တွေဆိုရင်ဘလောက်နာထားလဲဆိုရင်ဒီဒကမာကြီးဟာဘုန်းကြီးဟောတဲ့တရားတွေအလွတ်ရတယ်။ဘုန်းကြီးချပေးတဲ့ဆောင်ပုဒ်တွေအကုန်အလွတ်ရတယ်။ဒီကမာကြီးကဘလောက်နာထားလဲဆိုတာဒီတရားပဲနားနေတယ်။တရားနာတရားမှတရားနာတရားမှဒီလိုပဲနေသွားတယ်။ဒါကြောင့်မို့အခုဘုန်းကြီးတို့ ဓမ္မစကုဓမ္မမိသားစုများဟာလည်းပဲမိမိတို့ဒီခုသင်ကြားပေးနေတဲ့တရားဟာဒီဓမ္မယုံနဲ့မှတင်အထုတ်ဖို့မဟုတ်ပါဘူးမိမိတို့အိမ်ကိုအပါယူသွားကြပါဟုတ်တယ်မလားဒီတရားလေးကိုအဖော်လုပ်ပြီးတော့ကိုယ့်အသက်နဲ့ကိုယ့်အရွယ်နဲ့ဟာဒီဟာပဲအဖော်လုပ်เสียရှိပါတယ်တခြားကိုဖော်လုပ်ဖို့မရှိတော့ပါဘူးဒီတရားကိုပဲအကူပါနောက်တစ်ချိန်နောက်ဆုံးမိမိသေးရညောင်ဆောင်မော်ရောက်သွားပြီ ဘယ်သားကမှလည်းကဲနိုင်မှာမဟုတ်ဘူးဘယ်သမီးကလည်းကဲနိုင်မှာမဟုတ်ဘူးကိုရှာပွေထားတဲ့ဝတ္ထုပစ္စည်းတွေကလည်းကိုယ့်ကိုဘာမှကဲမှာမဟုတ်ဘူးကိုရှုမှတ်နေတဲ့ကိုအားထုတ်နေတဲ့တရားလေးကပဲကိုယ့်ကိုကယ်လိမ့်မယ်သူဂတိဆိုတဲ့ဘုံဘဝကိုရောက်အောင်ပို့ပေးလိမ့်မယ်ဒီတရားလေးကဒါကြောင့်မို့နောက်ဆုံးဘုန်းကြီးတို့ယောဂီများကိုအခုသင်ကြားပေးနေတဲ့တရားတွေဟာနေတတ်အောင်ရောသိတတ်အောင်ရောဘုန်းကြီးသင်ကြားပေးနေတာပါ ဒါလေးတွေနဲ့အမြဲတမ်းကိုယ့်ကိုလက်ကင်ထားပြီးဖော်ပြသွားဖို့ပါအဲဒီလိုနဲ့ဘုန်းကြီးတို့အခုဒီမှာတရားတွေရှုမှတ်ပွားများအားထုတ်လို့ဒီတက္ကမကြီးဟာဒီတရားနဲ့အဖော်နဲ့နေတတ်ပြီးတော့လွန်ခဲ့တဲ့နှစ်ကပဲကွယ်လွန်သွားပါတယ်ဒါပေမဲ့ကွယ်လွန်သွားပြီမဲ့ဒီတက္ကမကြီးရဲ့သားတွေသမီးတွေကဘုန်းကြီးကပြောပါတယ်တက္ကမကြီးလည်းကွယ်လွန်သွားပြီဆိုတော့လို့အားလုံးတွေကလည်းပဲဘာမှအထူးတရားနဲ့ဆက်ဆက်ပြီးတော့ဆွေမျိုးတော်ဆက်ထားတာမရှိတဲ့အတွက်ကြောင့်မို့ အဲနောင်တော့လည်းပဲဒီဘက်ကိုရောက်ချင်မှလည်းဘုန်းကြီးရောက်တော့မယ်လို့ဘုန်းကြီးကပြောပြတော့အဲ့ဒီမှာမနှစ်ကစပြီးတော့ဒီဓမ္မစကုဓမ္မယုံကိုလာပြီးတော့အချိန်ပိုင်းတရားတွေသမီးတွေလာပြီးတရားတွေအားထုတ်ကြပါတယ်တရားတွေအားထုတ်ကြပါတယ်တရားတွေအားထုတ်ယုံနေဒီတင်မဟုတ်တော့ဘူးဘုန်းကြီးရဲ့မြန်မာနိုင်ငံကိုလာပြီးတော့သမီးတွေဟာအားလုံးလာပြီးတော့သီလရှင်ဝတ်ပြီးတော့တရားတွေလာပြီးအားထုတ်ကြပါတယ်တပည့်တော်တို့လည်းအမေအမွေကိုပေးပါဆိုပြီးတော့သူတို့တရားအားထုတ်ပုံအားထုတ်နည်းတွေ သင်ကြားပြီးတော့အခုအိမ်မှာလည်းပဲသူတို့ရသမျှအချိန်ကိုအခုတရားနဲ့ပျော်မွေ့နေကြပါတယ်။ဒါကြောင့်မို့ဘုန်းကြီးတို့ယောဂီများဒီတရားလေးကိုဒီဓမ္မစက်ကိုဓမ္မယုံတော်အတွင်းလေးမှာပဲ9ရက်အတွင်းလေးလောက်တည်းမဟုတ်ဘဲနဲ့မိမိတို့အိမ်ကိုအပါယူသွားပြီးတော့ဒီတရားတွေကို အာစိဏကံအချိန်ပိုင်းလေးကိုရတဲ့အချိန်ပိုင်းလေးကို အမြဲတမ်းအာစိဏကံထားပြီးတော့အာထုတ်ပေးပါအဲဒီလိုအာထုတ်သွားတဲ့အလေးအကျင့်တွေများလာလို့ရှိရင် နောက်တနေ့ဘုန်းကြီးဒီကိုပြန်ရောက်တဲ့အခါအဲ့ဒီကအချိန်နေနဲ့တမာရီအချိန်နေနဲ့အခုတရားလေးဝင်ပြီးတော့ဆက်ပြီးအားထုတ်လိုက်မယ်ဆိုရင်တတိအားတမာရီအားတွေမြန်မြန်ကြီးမဖြစ်ပေဘူးလားအဲ့လိုတမာရီအားတွေကောင်းလာပြီဆိုရင်ယုံနာဖြစ်ပျက်ကိုသိမြင်နိုင်တဲ့တကယ်ဘာဝနာမရညာစစ်စစ်မရနိုင်ဘူးလားတကယ်ကိုဘာဝနာမရညာနဲ့ကိုယ်တိုင်သိတဲ့ညာတွေတခါတည်းပေါ်လာပါလိမ့်မယ် ပါရမီလို့ရှိမယ်ဆိုရင်အခုပြောတဲ့တထိုင်အတွင်းမှာပဲဒီ9ရက်အတွင်းမှာပဲအပယ်လွတ်နိုင်လောက်တဲ့ညာအစဉ်တန်းတိအောင်မရနိုင်ဘူးလားဗျာအေးညာအစဉ်တန်းတိအောင်ဘုန်းကြီးတို့ရနိုင်တယ်ဒါကြောင့်မို့မြတ်စွာဘုရားကတကယ်လို့တထိုင်အတွင်းမှာမှမိမိတရားကြီးကြိုးစားပွားများအားထုတ်လို့ပါရမီမရှိသေးလို့တရားတူမရသေးဘူးဆိုရင် အားမငယ်ပါနဲ့မရဏကာလီဒေဂန်ဤစေစေအချိန်မှာ ဒီတရားလေးကိုအမြဲမပြတ်နှလုံးသွင်းသွားလို့ရှိရင်အဲ့ဒီဒီကဏီဆဲဆဲလေးမှာပဲတရားရနိုင်တယ်ဘယ်ချိန်မှတရားရနိုင်တယ်ဒီကဏီဆဲဆဲအချိန်လေးမှာဘုန်းကြီးတို့တရားရသွားနိုင်တယ်အဲ့ဒီတရားရသွားတာလေးကိုဘုန်းကြီးတို့မြတ်စွာဘုရားလက်ထက်က ရှင်သန္နာဆိုတဲ့မထေရเจ้าလေးကိုဘုန်းကြီးပြောပြမယ်ဘယ်သူတယ်လဲရှင်သန္နာ ရှင်သန္တာဆိုတာမြတ်စွာဘုရားရဲ့သာသနာမှာသန္တာနှစ်ပါးရှိတယ်။ဘုရားရှင်ကိုရောင်မြတ်ကြီးရဲ့ဖွားဘက်တော်ဖြစ်တဲ့သန္တာအမတ်ကဖြစ်တဲ့ရှင်သန္တာကတပါးအခုဘုန်းကြီးပြောမယ့်ရှင်သန္တာက လိတ်ဆွေမင်းမျိုးကဖြစ်လာတဲ့ရှင်သန္တာအကြောင်းအဲတော့လိတ်ဆွေမင်းမျိုးကဖြစ်လာတဲ့ရှင်သန္တာဟာကိစ္စကုတ်တောင်မှာရဟန်းတရားတွေအထုတ်နေပါတယ် ကိုနေရာလေးနဲ့ကိုကိုเจ้าလေးနဲ့ကိုသင်္ကန်းเจ้าလေးတွေနဲ့အားထုတ်နေကြကိုဘုန်းကြီးတို့ဒီအမေရိကန်ရောက်နေကြတဲ့ပုဂ္ဂိုလ်များဟာအိန္ဒိယမှာဘုရားဥသွားတဲ့အခါမှာဂိစကုတောင်ဆိုတာဗာရာဏသီမြို့မှာတွေ့ပါလိမ့်မယ်အဲ့ဒီဂိစကုတောင်သို့တော်လည်းပဲဘုန်းကြီးတို့ကြည့်လိုက်တဲ့အခါကလည်းကြတော့ရောက်တဲ့အခါကြည့်တဲ့အခါစာရဲကဖတ်ရတဲ့လောက်တော့မခံနိုင်မကြီးကျယ်ပါဘူးဂိစကုတောင်ဆိုတာဘာမှကြီးကျယ်တာမဟုတ်ပါဘူးအဲ့တော့ ဒါပေမဲ့လို့မြတ်စွာဘုရားလက်ထက်ကဒီကိစ္စကုတောင်ချောင်းမှာတန်ဃာတော်တွေမြောင်များစွာကိုယ့်ရဲ့သင်္ကန်းချောင်းလေးတွေနဲ့ကိုအားထုတ်နေကြတယ်တဲ့အဲဒီလိုအားထုတ်နေကြတဲ့ကာကလမှာဒီရှင်ဆန္ဒကလည်းပဲသူ့ချောင်းလေးနဲ့သူအလုံးတန်ဃာတော်တွေဟာတပားနဲ့တပားမကြမ်းမမာဖြစ်ပြီဆိုရင်ဘလို့သိနိုင်လဲဆိုရင်အလုံးဟာနာနဲ့မိုးတောက်အလင်းရောက်ပြီဆိုရင်တပိတ်ပိုက်ပြီးတော့မြို့တွင်းမှာဆွမ်းခံဝင်ည အဲ့ဒီစွမ်းကောင်ဝင်ရတဲ့အခါကလည်းကြတော့အာလုံးအဲ့ဒီမှာတောင်ချေရောက်တဲ့အခါကျတော့အာလုံးဆုံမိကြတယ်တရက်ကနှစ်ရက်ဒီပုဂ္ဂိုလ်ဆုံးခံမကြွဘူးဆိုရင်အဲ့ဒီပုဂ္ဂိုလ်မကြမ်းမှလို့ပဲဒီလိုအတိမတ်ပြုပြီးတော့သွားပြီးတော့ကုညီနိစ္စရာပုဂ္ဂိုလ်ကသွားပြီးကုညီကြကိလနုပတ္တကကိလနာပြုစုကြအခုဒီရှင်သန္နမထေမှာတရားတွေပြင်းပြင်းထန်ထန်အားထုတ်တယ် ထိုင်တဲ့ဣရိယာပုရက်တဲ့ဣရိယာပုဈဉ္ညာဣရိယာပုလျှောင်းတဲ့ဣရိယာပုဘယ်ဣရိယာပုနဲ့မှမလွတ်အောင်သူပြင်းပြင်းထန်ထန်အားထုတ်တယ်။အဲဒီလိုပြင်းပြင်းထန်ထန်အားထုတ်ပြီးတော့သူ့ရဲ့ဉာဏ်စင်တန်းဟာယုံနာအဖြစ်ပြက်ကိုသိမြင်နိုင်တဲ့ဥဒယဘယညာဘာညာလဲအဲ့ဒီဥရိယဘယညာလောက်ကိုရနေပြီဆိုရင်ဘုန်းကြီးတို့ယောဂီများ ရှုစိတ်ကရှုမှတ်တဲ့အာယုံပေါ်မှာလွဲပြီးတော့တခြားကာမေသန္တာပြပါဒဌိနာမိတ်တဥဒိစ္စကုကုစ္စဝိဇိကိစ္စဆိုတဲ့နိဝရဏတရားတွေဝင်နိုင်သေးရဲ့လားနိဝရဏဆိုတာတမာတိမဖြစ်အောင်တားဆီးပိတ်ပင်တတ်တဲ့တရားလို့ခေါ်တယ်။ယောဂီတို့စိတ်တွေထွက်နေရင်တမာတိရအောင်မလား။မရပါဘူး။အေးဥဒိစ္စဖြစ်နေရင်တမာတိမရတော့နောက်ပြီးတော့

တစဉ်တန်းနဲ့ပဲထိုင်ပြီးရှုမှတ်ရင်ယောဂီတို့စိတ်ထွက်သွားတာမရှိဘူးရှုမှတ်တဲ့အာယုံပေါ်မှာပဲခန္ဓာပေါ်မှာပဲရှိနေတယ်အဲ့ဒီရှုမှတ်စရာအာယုံကလည်းပေါ်ပြီးပြောက်ရှုတိစိတ်လေးကလည်းသိပြီးပြောက်ပေါ်လိုက်ပြောက်လိုက်ဖြစ်လိုက်ပြက်လိုက်နဲ့မြဲတာတွေ့နေသလားမမြဲတာတွေ့နေလားမမြဲတာတွေ့ပါဘူးအဲ့ဒီလိုမမြဲတာတွေကြီးတွေတွေ့နေတယ်နောက်ပြီးတော့လည်းပဲရှုမှတ်တဲ့ခါကာလမှာလည်းပဲပီတိတွေဖြစ်လာတယ်ဓမ္မပီတိတွေ ဘာကြောင့်ဓမ္မပီတိတွေဖြစ်တာလဲဆိုတော့ရှုမှတ်တဲ့အရှုခံအာယုံရောရှုစိတ်ကလေးရောမမြဲတာကို တွေ့ရတဲ့အခါကျတော့မြတ်စွာဘုရားကတပ်ပိသင်္ခါရအနိစ္စလို့ဟောထားတယ်။ယုံနာဓမ္မသင်္ခါရတရားတွေမမြဲဘူးတဲ့။မြဲတယ်ဟောသလားမမြဲဘူးဟောသလား။မမြဲပါဘူး။အခုယောဂီကရှုတိုင်းရှုတိုင်းဟာအရှုခံအာယုံတိုင်းခန္ဓာမှာရှုတယ်ဖြစ်ပြီးပြနေတာ။ ခန္ဓာရဲ့အပြင်ပဗဟိတကအတန်အာယုံလေးတွေရှုလေဖြစ်ပြီးပြက်နေတာအရာအလုံးကိုရှုတိုင်းရှုတိုင်းဖြစ်ပြီးပြက်နေတာကြီးတဲ့တွေ့တော့မြတ်စွာဘုရားဟောတာနဲ့အခုကိုရွေးနဲ့ကန့်ညီသလားမကန့်ညီဘူးလားအဲ့လိုဘုရားဟောနဲ့ကိုရွေးနဲ့ကန့်ညီနေတော့သူ့စိတ်ထဲမှာဝမ်းသာမလားဝမ်းနည်းမလားဝမ်းသာပါဘူးခင်ဗျာအဲ့ဒီမှာပီတိတွေဖြစ်တာအဲ့ဒီမှာပီတိတွေဖြစ်တာခိုရကပီတိခဏိကပီတိအောက်ကန္တိကပီတိဥပေကပီတိဖရဏပီတိဆိုတဲ့ပီတိတွေ အားကောင်းရင်အားကောင်းသလားကျက်သိမွေးကြီးနေတပြန်ပြန်ထဥပိ္ပကပိတိတခါနဲ့ခန္ဓာကိုယ်ကြီးဟာတခါချွတ်တက်သွားသလားခန္ဓာကိုယ်ကြီးကအောင်းနဲ့ကျန်းနဲ့တထွာလောက်လွတ်နေတမိုက်လောက်လွတ်နေတတောင်လောက်လွတ်နေလွတ်နေတယ်လို့ပေါ့နေတာလားလေးနေတာလားခန္ဓာကိုယ်ကြီးကကြွားပြီးတက်အဲလိုခန္ဓာကိုယ်ကြီးကပေါ့ပြီးတော့သူ့ရဲ့ရှုမှတ်နေတဲ့နေရာတစ်ခုလုံးအားလုံးဟာလည်းပဲအလင်းအောင်ထဲမှာပဲရှိနေတယ် ကိုတယောက်တည်းဘသူနဲ့မှလည်းမရှိဘူးဘသူမှလည်းအနန္တမှမရှိဘူးအများကြီးစုပေါင်းထိုင်နေပေမဲ့သူတယောက်တည်းပဲအလင်းရောင်ကြီးထဲမှာခန္ဓာကိုယ်ကလည်းအပေါ်ကိုကြွားပြီးတော့တက်နေအဲ့လိုဖြစ်နေတဲ့အခါကာလကြတော့စိတ်ထဲမှာဝမ်းမြောက်ဝမ်းသာပီတိတွေကတခါနဲ့ဥပေက္ခပီတိတွေခန္ဓာကိုယ်ကြီးကြွတက်နေတဲ့အခါကာလကြတော့အောက်ကနာရာကျင်နာညောင်းနာကြိုက်တာခဲတာရှိသေးရဲ့လားကာယပတ္တိစိတ်တပတ္တိ အဲ့ဒီမှာကိုရောစိတ်ရောငြိမ်အေးနေပြီကာယလဟုတာစိတ်တလဟုတာကိုရောစိတ်ရောပေါ်ပါနေပြီကာယမုရုဒစိတ်တမုရုဒကိုရောစိတ်ရောနုညံ့နေတယ်ဘုန်းကြီးတို့ဒီမှာဖြစ်ပြဉာဏ်ကိုတွေ့နေပြီဆိုရင်တော့တချို့ကအားလုံးပဲရှုနေတယ်ဒီပြီးတော့အကုန်လုံးဖြစ်ပြတွေမြင်နေပါပြီဗျာစိတ်ကလည်းတစ်ခုလေးမှမလျှော့ဘာဖြစ်ဖြစ်သူများစီက အကုန်လုံးကဘာဖြစ်ဖြစ်သူများနဲ့ကြောလိုက်ရမှဘာဝေတီတီဘာဝနာတဲ့ဘာဝနာဆိုတာတိုးပွားစေတတ်လို့ဘာဝနာခေါ်တာဘာတွေတိုးပွားစေတာလဲဆိုရင်ရှုမှတ်နေတဲ့ပုဂ္ဂိုလ်ဟာသီလတွေတမာတိတွေပညာတွေတိုးပွားလာဘာတွေတိုးပွားလာသလဲအဲ့ဒီလိုတမာတိပညာတွေတိုးပွားလာတဲ့အခါကလည်းကြတော့ပယ်သိမ့်ပယ်လိုက်တဲ့ကိလေသာတွေကိုလည်းမပယ်နိုင်ဘူးလား အဲဒီခါကျတော့ဒီမှာတမာတိပညာတွေတိုးပွားလာတော့ယော့သွားတာဘယ်ဘက်ကလဲဆိုတော့လောဘတွေယော့သွားတယ်ဒေါသတွေယော့သွားတယ်မောဟမာနတွေဘာဖြစ်သွားလဲအားလုံးကယော့နေယော့နေသွားတာအဲဒီလိုတရားရှုမှတ်တဲ့ပုဂ္ဂိုလ်ကလောဘတွေနေသွားရမယ်ဒေါသတွေနေသွားရမယ်မောဟမာနတွေနေသွားရမယ်နောက်ဆုံးအိတ်တမစ္စရိယတွေဒါတွေယော့နေသွားရမယ်အဲဒီလိုမှဒီပုဂ္ဂိုလ်ဟာတကယ်ကိုတရားတွေ့နေတဲ့ပုဂ္ဂိုလ်လို့ပြောလို့ရတယ် ဒီလိုမဟုတ်ဘဲနဲ့တော့ဖြင့်တရားရိပ်တာကဘယ်စခန်းကပြန်လာလားပြန်လာရင်ထောင်ထောင်ထောင်ထောင်နဲ့ဆိုရင်တော့ကောင်းတာရန်ကောင်းတာရန်ရန်တာမှနည်းနည်းလေးမရန်နဲ့မျက်နာကိုနောက်ကျောရောက်ရန်ဟုတ်ကိုမဟုတ်သေးဘူးဆိုတာဒါဘသူမှမမေးနဲ့ကိုဟာကိုပဲဒါအဖြေကဟုတ်တယ်မို့လားဘယ်စကန်းကပြန်လာပြီပြန်လာတိုင်းထောင်းထောင်းထောင်းထောင်းနဲ့ဖြစ်နေတယ်ဆိုမဟုတ်သေးဘူးမာနတွေကတက်အဲဒီမှာဘာတွေဖြစ်လာပြီညာတွေဖြစ်လာပြီဆိုဘာမှမဟုတ်သေးဘူး ဘုန်းကြီးတို့ယောဂီများရှေးသူတော်ကောင်းတွေပြောခဲ့တယ်နော်ဟုတ်ရင်လည်းမပြောဘူးတဲ့ပါတယ်လေပြောနေရင်လည်းမဟုတ်လို့ပြောနေတာဟုတ်တယ်မဟုတ်လားဒါလေးပဲဟုတ်တဲ့ပုဂ္ဂိုလ်ကပြောကိုမပြောဘူးကိုတကယ်ဖြစ်နေတဲ့ပုဂ္ဂိုလ်ကပြောကိုမပြောဘူးပြောတယ်ဆိုတာဟုတ်ကိုမဟုတ်လို့ပြောတာကိုယ့်ကိုအထင်ကြီးစေခြင်းလို့ဟုတ်တယ်မဟုတ်လား ဒါလေးတွေကိုကိုယ့်ဟာကိုယ်သဘောပေါက်ဖို့ပဲဒါပတ်ဝန်းကျင်ကလည်းကိုတရားတွေလှုပ်လှုပ်နေတဲ့ပုဂ္ဂိုလ်တွေကတယောက်တယောက်ကြည့်နေတာပဲတယောက်တယောက်သိနေတာပဲအဲ့ဒီကကလာကြတော့တရားဆိုတာဘာဝေတီတီဘာဝနာ တိုးပွားစီလို့ဘာဝနာမာရီတိုးပွားလာတယ်လေဘာဝနာတရားပွားတဲ့ပုဂ္ဂိုလ်ကသီလတွေတမာရီတွေပညာတွေတတိတွေတမာရီတွေပညာတွေဒါတွေတိုးပွားလာသူတို့တိုးပွားလာတာနဲ့အမျှဒီပုဂ္ဂိုလ်ကလောဘတွေနည်းသွားတယ်ဒေါသတွေနည်းသွားတယ်မောဟတွေနည်းသွားတယ်မာနတွေနည်းသွားတယ်အိန္ဒံမစ္စရိယတွေဒါတွေယောနည်းသွားတယ် အဲ့လိုကိုဘာဝနာတရားအထုတဲ့ပုဂ္ဂိုလ်ကပြောင်းလဲသွားတယ်အခုဒီမှာတကယ်ကိုမြတ်စွာဘုရားဟောတဲ့ယုံနာဖြစ်ဖြစ်ကိုကိုယ်တိုင်ဉာဏ်နဲ့ကိုယ်တိုင်တွေ့နေတဲ့အခါကျတော့ဩမြတ်စွာဘုရားဟောတာနဲ့ကိုယ်တွင်းနဲ့ကန့်ညီနေတဲ့အခါကျတော့စိတ်ထဲမှာဝမ်းမြောက်ဝမ်းသာပီတိတွေဖြစ်အဲ့လိုပီတိတွေဖြစ်ပြီးတော့ကိုယ်ရောစိတ်ရောငြိမ်းအေးပြီးတော့တခါလဲချမ်းသာနေတယ်အဲ့လိုကိုယ်ရောစိတ်ရောချမ်းသာတဲ့အခါကျတော့ဒီလိုတရားတွေတွေ့လာတဲ့အခါကျတော့တရားတရားတွေထက်လာတယ် ဘုရားပေါ်မှာယုံကြည်မှုတွေပို့ပြီးတော့အားကောင်းလာသလားအားသေးသွားသလားတရားပေါ်မှာယုံကြည်မှုရောအားကောင်းလာသလားအားသေးသွားသလားတန်ခါပေါ်မှာယုံကြည်မှုရောအားကောင်းသလားအားသေးသလားဒါတရားတွေ့လို့လားမတွေ့လို့လားတရားမြင်လို့လားမမြင်လို့လားအဲ့ဒီမှာတရားကိုယ်တိုင်မြင်သွားအဲ့ဒီလိုကိုယ်တိုင်တွေ့ကိုယ်တိုင်မြင်တဲ့ပုဂ္ဂိုလ်ဟာတကယ်ကိုတရားတရားတွေကထက်သန်လာတယ် ဘုန်းကြီးတို့မြတ်စွာဘုရားကပြောတယ်လေဓမ္မံပတ္တံတောမံပတ္တိတရားကိုမြင်မှငါဘုရားကိုမြင်တာတဲ့တရားမမြင်တဲ့ပုဂ္ဂိုလ်ဟာဘုရားကိုမြင်ရလားမမြင်ပါဘူးဘုရားနဲ့ကြောင်တောင်ကြီးတွေ့နေပြီမဲ့ဘုရားမမြင်ဘူးတရားမြင်ပြီဆိုတဲ့ပုဂ္ဂိုလ်ကဘုရားမြင်ပြီအခုတရားတွေ့တဲ့ပုဂ္ဂိုလ်ကဟုတ်တယ်လွန်ခဲ့တဲ့နှစ်ပေါင်း2500ကျော်ကငါတို့ဗုဒ္ဓပွင့်တော်မူခဲ့တဲ့အမှန်ပဲယုံကြည်သွားပြီ ငါအခုအားထုတ်နေတဲ့တရားတွေကဒါမြတ်စွာဘုရားဟောတဲ့တရားအစစ်မှန်ပဲယုံကြည်သွားပြီငါတို့ကိုးကွယ်စည်းကပ်နေတဲ့တန်ဃာတော်တွေဒီတရားတွေကိုလက်ဆင့်ကမ်းသယ်ဆောင်ပြီးတော့ဟောပြောပေးနေတဲ့တန်ဃာတော်တွေတန်ဃာစစ်တန်ဃာမှာအမှန်ပဲဆိုတာယုံကြည်သွားပြီအဲ့လိုဘုရားတရားတန်ဃာယရဏသုံးပါးပုံမှာယုံကြည်မှုတွေအာသေးသလားအာကောင်းသလားအာကောင်းပါဘူးအာကောင်းပါဘူးအဲ့လိုအာကောင်းလာတဲ့အခါကျတော့ဒီယောဂီကပို့လို့ပို့လို့တရားကိုကြိုးစားလာတယ် ပို့လို့ကြိုးစားလာတဲ့အခါကျတော့တတိတွေလွတ်တလားမလွတ်ဘူးလားထိုင်ရင်လည်းရှုမှတ်ဖို့မလွတ်ဘူးရရင်လည်းရှုမှတ်မှုမလွတ်ဘူးသွားရင်လည်းရှုမှတ်မှုမလွတ်ဘူးစားတဲ့တောက်တဲ့ခံမှလည်းမလွတ်ဘူးကိုင်းတဲ့ဆန်းတဲ့ခံမှလည်းမလွတ်ဘူးလို့နောက်ဆုံးအေးရပေါ်လျောင်းတဲ့စက်တဲ့ခံမှလည်းမလွတ်ဘူးအဲလိုတတိမြဲနေတဲ့အခါကဏ္ဍကြတော့ဘုန်းကြီးစောစောကပြောတယ်နိဝရဏတရားတွေဝင်ခွင့်ရသေးလားမရပါဘူးလောဘဒေါသမောဟဆိုတဲ့ကိလေသာတွေရောဝင်ခွင့်ရသေးလားမ

သူ့ရဲ့အဆင့်ကဥရိယဘယညံလောက်ပဲရှိသေးတယ်။သူ့အဆင့်ကဘာညံလောက်ပဲ။ဘုန်းကြီးတို့ယောဂီများဒီဥရိယဘယညံအဆင့်ရောက်ပြီဆိုရင်ပိဋိပတ္တိတွေတရားရဲ့အရသာတွေဒုက္ခတရားတွေအများကြီးခံစားရတယ်။အဲ့ဒါကိုများသောအားဖြင့်တရားတွေ့ပြီလို့ပြောတတ်တယ်။တရားတွေ့ပြီဆိုပြီးတော့ကမ္မထမ်းဆရာကတကယ်ကို ကမ္မထမ်းဆရာ အရေးချင်းမပြေဝလို့ရှိရင်အဲ့ဒါကိုမက်လို့ပြောပြီးတော့သူ့ကိုအမျှဝေခိုင်းတတ်တယ် ယောဂီကိုမြှောက်ပေးတတ်တယ်အဲ့လိုယောဂီကိုမြှောက်ပေးလိုက်ချင်းယောဂီကဘဝင်မြင့်ပြီးတော့ဒါတွေဖြစ်သွားမယ်ဒါပဲပြောမယ်ဟုတ်တယ်မို့လားအေးဒါခုကမ္မထာဆရာမြှောက်လိုက်ရင်ယောဂီချောက်ကြသွားတတ်တယ်နော်အရေးကြီးတယ်နော်ဒါကြောင့်မို့ကမ္မထာဆရာရွေးပါတရားထုတ်တဲ့ကံကမ္မထာဆရာရွေးချယ်ပါ ကမ္မထာဆရာဟာဘလောက်ကမ္မထာဆရာအသက်ရှိပြီလေရွေးပါခင်ဗျားတို့ဈေးကုတဲ့အခါမှာဘုန်းကြီးသိထားတယ် ဘုန်းကြီးတို့ကျေးဇူးတော်ရှင်မာသီဆရာတော်ဘုရားကြီးဟာဘုန်းကြီးဆရာတော်ဘုရားကြီးနဲ့ခရီးစဉ်တွေအကုန်လိုက်ရဆရာတော်ဘုရားကြီးရဲ့ပစ္စာသမဏအဖြစ်နဲ့ပြုစုလှုပ်ကြွေးဖို့လိုက်နေရတော့တခါတရံမှာခရီးစဉ်မှာဆရာတော်ဘုရားကြီးမကြမ်းပါဘူးအဲ့လိုမကြမ်းပါတဲ့အခါကာလကြတော့မြို့ကပုဂ္ဂိုလ်တွေမြို့ကပုဂ္ဂိုလ်တွေပူပင်ပြီးတော့ဆရာဝန်ရှိတယ်ဆရာဝန်ခေါ်လာတယ်တခါတရံမှာဆရာဝန်ကြီးကြီးမရှိဘူးဆရာဝန်ငငယ်လေးတွေပဲရှိတယ်အဲ့လိုဆရာဝန်ငငယ်လေးတွေပဲရှိတယ်ဆိုရင်ဆရာတော်ကြီးကစမ်းသပ်လေခံတယ် အဲ့လိုအစမ်းသပ်လေးခံပြီးတော့ဆေးဝါးတွေပါတွေပေးရင်လည်းပဲလက်ခံထားတယ်ဒါပေမဲ့ဆေးထိုးမယ်ပါလို့မယ်ဆိုလုံးဝလက်မခံလုံးဝလက်မခံတမားဆိုရင်ပါတယ်လေအိုမာအတွေ့အကြုံရင့်ကျက်တာလားမရင့်ကျက်တာလားအတွေ့အကြုံရင့်ကျက်သွားပြီတမားတော့အဲ့ဒီလောက်အတွေ့အကြုံရင့်ကျက်တဲ့ပုဂ္ဂိုလ်မှဆရာတော်ကြီးဟာကုသခံတယ်အဲ့ဒီလိုပဲကမ္မထမ်းဆရာဆိုရင်လည်းအတွေ့အကြုံရင့်ကျက်ဖို့မလိုဘူးလား တွေ့ကြုံရင့်ချက်ဖို့လိုတယ်နော်ဘုန်းကြီးတို့ယောဂီများကိုဟာဘယ်နှစ်နှစ်ရှိပါပြီဆိုပေမဲ့တစ်နှစ်မှဆယ်ရစခန်းလေးတစ်ချိန်ဖွင့်တဲ့ပုဂ္ဂိုလ်ဘယ်လိုတွေ့ကြုံများမှာလဲကြည့်နော်ယောဂီရဲ့အတွေ့အကြုံကိုယောဂီဉာဏ်ရင့်လေသူ နားမလဲတော့လေပဲကိုကပြတာကဘယ်နှစ်ရက်လဲဆယ်ရက်ဆိုတာတမာရီလေးကောင်းကောင်းဖြစ်ုံမရှိသေးတယ်တွေ့ကြင်တော့ဘုန်းကြီးတို့ကိုယ်တိုင်ကိုယောဂီတို့ကိုယ်တိုင်တရားဝင်နေတာနော်ကိုကိုကိုမညာတမ်းပြောဒါတမာရီဖြစ်ပြီလားမဖြစ်သေးဘူးလားကိုကကိုမညာတမ်းပြော စိတ်တည်ငြိမ်မှုရဖို့ဆိုတာအင်မတန်ခက်ခဲတယ်နော်ဒီစိတ်ကလေးထိမ့်မှုအင်မတန်ခက်ခဲတယ်အဲ့တော့အင်မတန်ခက်ခဲတဲ့စိတ်ကိုလွယ်လွယ်လေးနဲ့ရပြီဆိုတာမဖြစ်နိုင်ကိုယ့်ကိုယ်ကိုပဲပြန်ပြီးတော့ကိုယ့်အကိုအသိရှိအဲ့ဒီတော့စိတ်ကရက်ရှည်အားထုတ်လေယောဂီကအတွေ့အသိတွေများလေဉာဏ်တွေထက်လေပိုလေအဲ့ဒါကိုကမ္မဋ္ဌာန်းဆရာကရက်ရှည်မှဒီကမ္မဋ္ဌာန်းယောဂီကိုမလေးကျင့်ဘူးခဲ့ရင်ဘယ်လိုလုပ်ပြီးတော့ယောဂီရဲ့စကားကိုသူနားလည်မလဲ အဲ့ဒီမှာအဆုံးဖြတ်တွေမှားသွားတတ်တယ်မှားသွားရင်ယောဂီပဲဒုက္ခရောက်မယ်ဘယ်သူမှဒုက္ခမရောက်ဘူးဒါကြောင့်မို့တရားအားထုတ်ရင်ဆရာရွေးဖို့လိုသလားမလိုဘူးလားဆရာရွေးမှလို့အဇာတတဟာဖခင်ကိုတတ်ခဲ့ရပြီဟုတ်တယ်မို့လားအဲဒါကြောင့်မို့ဆရာရွေးမှမှဆိုရတကယ်တရားနဲ့ပတ်သက်ရင်အရွေးမှန်မှုလိုအပ်တယ်နော်အခုဒီမှာဆက်ပြီးပြောမယ်ဘုညာ ဟေးရှင်သာနာမထေရသူ့ကိုယ်သူယဟန္တာလို့ဖြစ်ထင်နေပြီသူဟာရှုမှတ်မှုမြဲနေတဲ့အတွက်ကိလေသာမဝင်တော့ငါကိလေသာတွေကင်းပြီငါယဟန္တာဖြစ်ပြီလို့သူကထင်တယ်ဒါပေမဲ့မကြမ်းပါဝိရစိုက်ပြီးတော့ကြိုးစားအားထုတ်လွန်အားကြီးတဲ့အတွက်ကြောင့်မို့ပြောရရင်ကတော့အထိုင်နေသိမ့်များတဲ့အခါကလာကြတော့ဝမ်းထဲမှာရှိတာတွေလည်းပဲအစာတွေကမကြည်ချက်တာတွေဘာတွေရှိမှာပေါ့အဲ့ဒီမှာတခါတည်း သူ့ရဲ့ဝမ်းပိုက်ကြီးအတွင်းထဲမှာတခါနဲ့ဓာတ်ထက်ထက်နဲ့လှိမွှေးနေတယ်လို့ပဲခံစားရဒီခေါင်းဆိုတာလည်းပဲသူ့မှာတူနဲ့ထုနေတယ်လို့ပဲတခါနဲ့ခေါင်းကိုတူနဲ့ထုနေတယ်လို့ပဲသူခံစားရတယ်တခါနဲ့သေလွန်ကြိုးကြီးနဲ့ခေါင်းကြီးကိုတခါနဲ့ဟိုဘက်ဒီဘက်နှစ်ယောက်အာတန်တဲ့ပုံကိုနှစ်ယောက်ကဆွဲနေတယ်လို့ပဲတင်းနေတာခံစားရဒါခေါင်းတွေထိုးနေတာခေါင်းတွေကိုက်နေတာအဲဒါသူဝေဒနာတွေကိုအမျိုးစုံဒီမှာခံစားပြီးတော့နေရတာ သူဟာဘာကြောင့်လဲငါဒီခန္ဓာရှိလို့သာဒီဆင်းရဲတွေဒီဒုက္ခတွေခံနေရတာဒီခန္ဓာမရှိရင်ငါတော့ငြိမ့်ပြီဆင်းရဲကငြိမ့်ပြီဘာကငြိမ့်ပြီလဲကိလေသာဝကမ္မဝဝိပါကဝဆိုရဒီဝဆင်းရဲတွေငါငြိမ့်ပြီအဲ့ဒီအချိန်မှာပဲရှင်သာရိပုတ္တရာညီတော်စုံနာအဲ့ဒီမှာရှင်သာနာမကြမ်းပါဘူးဆိုတာလေးကိုတတိယလို့လာပြီးတော့ အဲ့ဒီမှာရှင်သန္နတံကိလန်လူပတ္တကကိလနာပြုစုဖို့လာကြတယ်အဲ့လိုကိလနာပြုစုဖို့လာကြတဲ့အခါကလာကြတော့ငါရှင်သန္နာရှင်သာရိပုတ္တရာခေါင်းရင်းကညီငယ်စုံလာကချီရင်းကအဲ့ဒီမှာငါရှင်သန္နာဘာမှမပူပင်နဲ့ငါတို့တင့်ကိုကိလနုပတ္တက ပြုစုပေးမယ်အားလုံးပြုစုပေးမယ်သင်ဘာမှ အားမငယ်နဲ့ပေါ့လေအဲ့ဒီမှာအားပေးတယ်ကိုတရားလေးကိုသာကိုယ့်ဟာကိုဖြစ်ပေါ်လာတဲ့ဝေဒနာလေးတွေကိုသာကိုသိခံပြီးတော့မှတ်တော့ အဲ့လိုသိခံပြီးမှတ်တော့လို့ပြောတဲ့အခါမှာရှင်ဆန္ဒကသူတရားပြီးဆုံးပြီဆိုတဲ့အနေပဲသူပြောနေတယ်သူတရားပြီးဆုံးပြီဆိုတဲ့အနေကိုပြောနေတဲ့အခါကျတော့ရှင်သာရိပုတ္တရာကတွယ်ဝိုင်းပြီးတော့ပြောနေတယ်တွယ်ဝိုင်းပြီးတော့ပြောနေတယ်မဟုတ်ဘူးသူဒီဝေဒနာတွေခံစားရတယ်ဆိုတာဒီရုပ်ကိုယ်ကြီးရှိလို့သူ့မှာကိလေသာတွေကလုံးဝကင်းသွားပြီ ဒါကြောင့်မို့ဒီယုတ်ကိုကြီးတာမရှိရင် तू ဟာလုံးဝဆင်းရဲငြိမ့်ပြီဟိုဟာရှင်သာရိပုတ္တရာကမဟုတ်ဘူးသူ့ကိုတော်ဝိုက်တဲ့နည်းနဲ့ဘယ်လိုဘွားလို့ဆိုပြီးတော့ပြောနေတယ်သို့တော့ချင်းရင်မှရှိတဲ့ညီငယ်စုံသားကတော့တိုက်ရိုက်ပဲပြောတယ်အရှင်ဘုရားဆန္ဒတဲ့အရှင်ဘုရားဟာဒီဝေဒနာဒဏ်ကိုမခံနိုင်လို့အရှင်ဘုရားကိုကိုကိုတတ်ပြီးသိခြင်းမာတယ်ဆိုတာအရှင်ဘုရားဒေါသပဲတဲ့ အရှင်ဘုရားဒီဒေါသကြီးနဲ့ဘယ်မှာကိလေသာကင်းနေလို့လဲအဲ့ဒီမှာအရှင်ဘုရားရှုမှတ်ရလေဦးမယ်ဆိုတာကိုပြောတယ်အားပေးတယ်တိုက်တွန်းတယ်မရဘူးသူ့ကိုယ်သူတော့ तू ဟာကိလေသာမှမဝင်တော့ပဲနဲ့လေကိုယ့်ကိုယ်ကိုသိပြီးတော့ယုံကြည်နေပြီအဲ့မှာကိလေသာမဝင်တဲ့ခါကလာကြတော့ तू ဟာဟိုကရှင်သာရိပုတ္တရာနဲ့ရှင်အစုံနာတို့ကကိလနုပတ္တကပြုစုဖို့ပြောတော့လေပဲသူ့ရဲ့ဆွေမျိုးသားချင်း तू ဟာဒီနယ်ဘက်ကဆိုတော့ လာပြီးတော့သူ့ကိုပြုစုကြပါလေတဲ့မလိုအပ်ပါဘူးဆိုတော့ဒီလိုဆိုရင်လည်းပဲမလိုအပ်တော့တဲ့အတွက်ကြောင့်မို့ရှင်သာရိပုတ္တရာရောရှင်စုံနာရောအားပေးစရာရှိတာအားပေးပြုလုပ်စရာရှိတာပြုလုပ်တိုက်တွန်းစရာရှိတာလေးတိုက်တွန်းပေးပြီးတော့အဲ့ဒီမှာကိုနေရာကိုကြောင်းကိုပြန်ရအဲ့လိုပြန်သွားတဲ့အချိန်မှာဟောဒီရှင်ဆန္ဒဝေဒနာတွေကလည်းပဲဒီမှာစကားပြောနေစဉ်မှာနည်းနည်းလေးလူရှိလို့တက်တာတက်တာရှိပေမဲ့ တယောက်တည်းကြံရတော့ဝေဒနာတွေကအတင်းတက်တာအဲ့ဒီအချိန်မှာသူ့ကောင်းအောင်မှာရှိတယ်ကောင်းရိတ်ဓာအဲ့ဒီမှာဓာကိုယူပြီးတော့ဩဒီခန္ဓာရှိလို့ဒီဆင်းရဲတွေခံရဒီခန္ဓာမရှိမှအေးမယ်ဆိုပြီးတော့အဲ့ဒီမှာရှင်ဆန္ဒဟာဓာနဲ့လေပင်ကိုဆွဲလှိပလိုက်တယ်အဲ့ဒီအချိန်မှာ၂ရက်၃ရက်ဆွမဖုံးပေးရတဲ့ပုဂ္ဂိုလ်ဆိုတော့အာအင်ကလည်းအပြည့်အဝမရှိတော့အဲ့ဒီမှာတစ်ချက်တည်းနဲ့ပြီးအောင်မလေးနိုင်ဘူးအဲ့ဒီမှာတင်ငယ်စော အဲ့ဒီမှာတစ်ချက်တည်းနဲ့မသိဘဲနဲ့အဲ့ဒီမှာတင်ငယ်ဇောလေးဖြစ်လာတေကန်ဤဆဲဆဲမှာကံကမ္မနမိတ်ဂတိနမိတ်နမိတ်တွေထင်တာအဲ့ဒီနမိတ်ထင်တော့မှငါဘာမှမဖြစ်သေးပါလားဆိုတာအဲ့ဒီမှာရှင်ဆန္ဒအဲ့ဒီကြမှာ तू သိတော့လားစောစောကတော့ကိလေသာမဝင်တဲ့အတွက်သူ့ကိုယ်သူဘာဖြစ်နေပြီယန္နာလို့ထင်ရောက်တာအဲ့ဒီအချိန်ကြတော့မှ तू ဟာတတိယလာတယ်ငါဘာမှမဖြစ်သေးပါလားဆိုပြီးတော့ အဲ့ဒီမှာသူအားထုတ်ခဲ့တဲ့ဒီတတိပဋ္ဌာန်ကျင့်စဉ်အတိုင်းပြန်ပြီးတော့ဒီဥရိယဗျာညာအဆင့်လောက်ရနေတဲ့အဆင့်ကနေပြီးတော့ဒီခါပြန်ပြီးတော့ရှုမှတ်တာအဲ့ဒီမှာတေဂန်ဤဆဲဆဲလေးအချိန်လေးမှာဒီခါလေးဒါလေးကိုတတိယပြီးတော့ရှုမှတ်ပွားများအားထုတ်တာအဲ့ဒီလို ရှုမှတ်ပွားများအားထုတ်ရင်းနဲ့ပဲဝိပဿနာဉာဏ်နေအဆင့်ဆင့်တက်လာတယ်အဲ့လိုဝိပဿနာဉာဏ်နေအဆင့်ဆင့်တက်ပြီးတော့အဲ့ဒီကြတော့မှမဲဆင့်ဆင့်ဖူဆင့်ဆင့် အစဉ်စဉ်ဆက်ရောက်ပြီးတော့ကိလေသာအာသောကုန်ခန်းပြီးတော့ယဟန္တာလေးဖြစ်သွားတယ်ပြိနိဗ္ဗာန်လေးဆံသွားတယ်ယဟန္တာလေးဖြစ်ပြိနိဗ္ဗာန်လေးဆံသွားတာဒါတေကံဤစေစေမှာတရားရသွားဘယ်ချိန်မှာတရားရတာလဲဒါကြောင့်မို့ကိုဟာဒီတိပဋ္ဌာန်တရားတွေကိုသာမပြတ်မစဲကြိုးစားပြီးတော့အားထုတ်သွားရင်ဘုန်းကြီးတို့ယောဂီများဒီတရားကွင်မှာအားထုတ်လို့တရားမရသေးပေမဲ့ တေဂန်ဤဆဲဆဲကရင်ညောင်ဆောင်မို့ရောက်လို့ဒီတရားလေးနှလုံးသွင်းရှုမှတ်ရင်းနဲ့တရားမရနိုင်ဘူးလားတရားရနိုင်တယ်ဘုန်းကြီးတို့ကိုကိုကိုဒီဥရိယဗျာဉာဏ်အစဉ်လေးနဲ့အထင်ကြီးပြီးတော့ကိုကိုကိုတရားရပြီဆိုတော့ဘုန်းကြီးတို့ပြစ္ဆုတ်ပံဝတ္ထုလေးပေါ့ဘုန်းကြီးတို့မဟာစီဆရာတော်ဘုရားကြီးရဲ့ပထမဦးဆုံးတရားပြခဲ့တဲ့စိတ်ခွန်ရွာဇာတိရွာ မဟာစီကျောင်းတိုက်ကြီးအဲ့ဒီကျောင်းတိုက်ကြီးမှာ ကမ္မထမ်းဆရာများက လူဆရာကြီးတွေဖြစ်ပါလေလူဆရာကြီးတွေဖြစ်ပါလေအဲ့ဒီမှာလူဆရာကြီးတွေတယောက်ကတော့အာလုံးမျက်စိနှကွင်းအလင်းရပါလေတယောက်ကမျက်စိနှကွင်းအလင်းမရပါဘူးသို့တော်ဒီပုဂ္ဂိုလ်ဟာမျက်စိနှကွင်းသာအလင်းမရတယ်နေ့စဉ်ယောဂီတွေကိုတရားဟောနိုင်တယ်နေ့စဉ်ဟောနိုင်ဖို့အတွက်စာတတ်တဲ့ကိုရင်တွေကိုခေါ်ပြီးတော့ဓမ္မပဒဆိုရင်လည်းဓမ္မပဒကိုကိုရင်တွေကိုနေ့စဉ်တပုတ်နှစ်ပုတ် ကွင်းတွေကိုဖတ်ခိုင်းပြီးသူကနားတယ်နောက်ပြီးတော့အင်္ဂုတ္ထုဆိုရင်လည်းအင်္ဂုတ္ထု950ဆိုရင်လည်း950ဒါတွေကိုနားတယ်နားပြီးတာတွေကိုအကုန်လုံးယောဂီတွေကိုပြန်ဟောနိုင်တယ်သူကအဲ့ဒီလောက်ကိုမှတ်ဉာဏ်ထင်မြက်တဲ့ပုဂ္ဂိုလ်ပါတနေ့မှအဲ့ဒီဆရာကြီးကယောဂီတွေကိုတရားစစ်တဲ့ဘုန်းကြီးတို့စိတ်ခွန်ရွာမှာဆိုတာတက်ကယ်မိုးချောင်းလေးတွေနဲ့ကတ်ကာချောင်းလေးတွေနဲ့ရှေးတုန်းကတော့ကမ္မဋ္ဌာန်းချောင်းဆိုတာဒီလိုချောင်းလေးတွေကြီးတယ်ပဲအဲ့ဒီမှာခြေတန်းရှည်လေးတွေနဲ့ ကမ္မဋ္ဌာန်းဆရာလာရင်ထိုင်ဖို့ရအတွက်ပြင်မဲ့ဈဉ္ဉံလေးမှာထိုင်ခင်းလေးခင်းခင်းထားပါတယ်အဲဒီမှာကမ္မဋ္ဌာန်းဆရာများကကျောင်းစဉ်လှည့်ပြီးတော့တရားဆရာပါတယ်တခါတရံမှာကျောင်းပုံမတက်တော့ဘဲနဲ့အောက်ကနေခေါင်းရင်းကနေပြီးတော့မတ်တပ်ပဲတရားမေးပါတယ်အဲတော့ဒီဆရာဒီဆရာကြီးကမျက်စိနှကွင်းအလင်းမရတဲ့အခါသူ့မှာကလေးတယောက်ကကလေးတယောက်ကိုပခုံးကိုင်းပြီးတော့ပို့ပေးရတယ်ကလေးကကျောင်းစဉ်လှည့်ပို့ရတယ် အဲ့ဒီမှာတန်ဃာတော်များတရင်သုံးတဲ့နေရာရောက်သွားတဲ့အခါကျတော့ယဟန်ငယ်လေးတစ်ပါးတရားအထုတ်အဲ့ဒီအထုတ်နေတဲ့နေရာရောက်သွားတဲ့အခါကျတော့အဲ့ဒီမှာခေါင်းရင်းကနေပြီးတော့ရှင်ဗျာဒီနေ့တရားအထုတ်လို့တွေ့တာသိတာလေးတွေရှင်ဗျာအမေးရှိပါအောင်ဗျာဆရာကြီးကခေါင်းရင်းကနေပြီးတော့မတ်တရရဲ့ပဲမေးပါတယ်အဲ့ဒီအခါမှာဦးစင်းလေးကတခါကြီးတဲ့ဆရာကြီးတဲ့ဦးစင်းကိုတရားစစ်ဖို့မလိုတော့ပါဘူးတဲ့ဒီကနေ့တရားပြည့်စုံပါပြီတဲ့ အဲ့ဒီမှာတရားပြည့်စုံပါပြီလို့ပြောတဲ့အခါမှာအဲ့ဒီကမ္မထမ်းဆရာကြီးကလက်အုပ်ချီပြီးတော့တာရုပါဗျာတာရုခေါ်တယ်ဒီနေ့ထူးထူးခြားခြားအရှင်ဘုရား တရားရတဲ့နေ့ဖြစ်တဲ့အတွက်တပည့်တော်တို့အဲ့ဒီနားမှာတကိုးကြီးအင်ဂျင်တော်ဆိုတဲ့စီရီတော်ကြီးရှိပါတယ်တကိုးကြီးဘုရားကြီးအဲ့ဒီကိုသွားပြီးတော့အရှင်ဘုရားဒီနေ့ညနေ9နာရီဘုရားသွားပြီးတော့ဖူအောင်ဘုရား တပည့်တော်ကျောင်းသားလေးကိုလွတ်ပါမယ်ဗျာဆိုပြီးတော့ညနေ9နာရီကျတော့အဲ့ဒီဆရာကြီးကတရားပြည့်စုံပါပြီဆိုတဲ့အဲ့ဒီဦးစင်းလေးကိုခေါ်ပြီးတော့အဲ့ဒီမှာသွားပါလေစောင်းတန်းကြီးဖရာဒီကျောင်းပေါက်ကထွက်လိုက်တာနဲ့စောင်းတန်းကြီးပါပဲအဲ့ဒီစောင်းတန်းကြီးတွေကသွားညနေ9နာရီဆိုတာဘုန်းကြီးတို့တောရွာတွေမှာဆိုတာကတောပြူသူတွေတောသူလေးတွေကမလုပ်ရလဲအားလုံး အလှဆုံးပြင်ဆင်ပြီးတော့ရေကထွက်ရတယ်ရေကန်မှာရေကထွက်ကြရတယ်ဒါရွာတွေကအားလုံးပဲညနေဆိုရင်ရေကထွက်ကြတယ်အဲ့ဒီသူတို့မှလည်းပြင်ဆင်စရာဒီချိန်ပဲရှိတယ်အဲ့ဒီချိန်ရှိတော့ကျန်တဲ့ချိန်ကလှုပ်လှုပ်နေရတယ်ဒီချိန်မှာကာလသားတွေကလည်းအဲ့ဒီရေကလန်းလာကြည့်တယ်အဲ့တော့ဒီကလေးမလေးတွေကလည်းအလှပဆုံးပြင်ဆင်ပြီးတော့မှရေကထွက်တာအဲ့ဒီမှာဆရာကြီးကအဲ့ဒီစောင်းသားတွေက ရေကလမ်းပေးပေါ့လေစောင်းတန်းတွေကဟိုဘက်ကကလေးတွေကရေကသွားစကားတပြောပြောနဲ့သွားဒီဘက်ကဆရာကြီးကဒီခါနဲ့ဦးစင်းနဲ့စကားပြောပြီးတော့လာတယ်စကားပြောရင်းနဲ့လာပြီးတော့အဲ့ဒီရေခတ်တဲ့စိတ်ရောက်တဲ့အခါကျတော့ဆရာကြီးကရက်တယ်ရက်ပြီးတော့အဲ့ဒီမှာကလေးမလေးတွေဆိုတာအဲ့ဒီနန်းကရွာ၃ရွာရှိတယ်ရွာ၃ရွာမှာရှိတဲ့ကလေးမလေးတွေရေခတ်တာဆိုတော့အဲ့ဒီမှာအများကြီးပဲဘေးမှာစကားထိုင်ပြောနေကြတာတို့တချင်းဆူနေတာတို့ဘာလုပ်နေတာတို့အဲ့ဒီမှာအများကြီးပဲအဲ့ဒီနန်းမှာကြတော့ဆရာကြီးကရက်တယ် ရက်ပြီးတော့ဒီကံကြီးဖြစ်ပေါ်လာပုံကိုဒီကံကြီးဟာပဂရိတူးထားတဲ့ကံမဟုတ်ဘူးဒီဖရာကြီးတည်တဲ့အတွက်ကြောင့်ဒီမြေတွေကိုအုပ်ဖုတ်တာအဲ့လိုအုပ်ဖုတ်လိုက်တဲ့အတွက်ကြောင့်ဒီဖရာကြီးတည်လို့ဒီကံကြီးဖြစ်တဲ့အကြောင်းသမိုင်းကြောင်းတွေလျှောက်ပြောပြတာအဲ့လိုသမိုင်းကြောင်းလေးတွေလျှောက်ပြောပြတော့ဒီရေကစိတ်မှာတော်တော်ကြာကြာလေးဒီနားမှာရက်ပြီးတော့စကားပြောတယ်ပြောပြီးပြီဆိုတဲ့အခါကျတော့မှဆရာကြီးကကဲဒီလိုလိုဖရာစီသွားပြီးဖရာဖူးအောင်ဖရာဖရာကိုလှက်ပတ်ဖူး လက်ပါဖူးပြီးတော့ဘုရားရဲ့တမန်ကြောင်းလေးတွေပြောပြအဲ့လိုဖူးပြီးပြန်လာတဲ့ခါမှလည်းဒီဆောင်းသားတွေကပဲအဲ့ဒီမှာရေကဆင်းတဲ့ကလေးမလေးတွေသွားတဲ့ပုဂ္ဂိုလ်ကသွားပြန်တဲ့ပုဂ္ဂိုလ်ကပြန်စကားပြောပြောနဲ့အဲ့ဒီကနေပြန်လာတဲ့ခါကျတော့ကြောင်းရောက်တယ်ကျောင်းရောက်တဲ့အခါကျတော့မှအဲ့ဒီရိတ်တာကျောင်းရောက်တဲ့အခါကျတော့မှကဲဆရာကြီးကဥစဉ်ကဲဥစဉ်လည်းဖျားဖူးပြီးပြီဥစဉ်နေရာကြွတော့ဆိုတော့ ဆရာကြီးတဲ့စိုးစောကတော့ကျုပ်တရားတွေပြည့်စုံပြီလို့အောင်းမိတာဆရာကြီးရဲ့အခုမပြည့်စုံသေးပါဘူးတဲ့ကိုယ်တိုင်ကဲကမ္မထမ်းဆရာရဲ့ကျွမ်းကျင်ပုံဘယ်လောက်ကျွမ်းကျင်နေဆိုတာကြည့်အရှင်ဘုရားတွေ့တဲ့တရားဘာမှမဟုတ်သေးဘူးလို့မပြောဘူးနော်မပြောဘူးပရိယေနဲ့တခါလေရေကလန်းကိုခေါ်သွားတာသူ့ရဲ့စိတ်ကိုဆွပေးလိုက်တာဒီသူ့ရဲ့စိတ်တွေကိုဆွပေးလိုက်တာ အဲ့ဒီမှာရေစိတ်ရေကန်းစိတ်မှာကလေးမလေးတွေစကားပြောကြတချင်းဆိုကြအဲ့ဒီနေရာမှာအကြာကြီးနေကြတာအဲ့ဒီနေရာမှာဆရာကြီးကအကြာကြီးစကားပြောတာရက်ပြီးတော့အဲ့ဒီမှာရက်ပြီးစကားပြောပြီးဒီကိုရင်ဒီကိုတော်လေးရဲ့စိတ်တွေကိုတခါတည်းသူ့ရဲ့စိတ်တွေကိုစမ်းသပ်ပေးလိုက်တာအဲ့ဒီပြန်လာတဲ့အခါကျတော့မှကိုတော်လေးကဝန်ခံတယ်ဒါကြောင့်မို့ဒီဥရိယဘယညံဆိုတဲ့ဖြစ်ပျက်ကို သိတဲ့ညံရောက်ပြီဆိုရင်ဒီယောဂီဟာရှုမှတ်မှုကောင်းသလားမကောင်းဘူးလား အမှတ်တွေကောင်းနေတဲ့အတွက်ကြောင့်မို့သောသောကပြောတဲ့နိဗ္ဗာန်တွေကိလေသာတွေဝင်ခွင့်ရသေးလားတစ်ချက်မှတစ်ချက်ကိလေသာပယ်တတ်တယ်တစ်ချက်မှရင်တစ်ချက်ပယ်တယ်တစ်ချက်မှရင်တစ်ချက်ပယ်တယ်တစ်ချက်မှရင်တစ်ချက်ပါတယ်ဆိုတော့မှတ်ချက်တိုင်းမှတ်ချက်တိုင်းကိလေသာတွေကိုပယ်တတ်နေတာတည်င်ကတည်င်ကဘလောက်ပယ်တတ်နေတာလဲမှတ်ချက်တိုင်းပယ်တတ်နေတာဆိုတော့အမှတ်မှမလွတ်တော့ဘဲနဲ့ထိုင်လဲမှရက်လဲမှသွားလဲမှစမ်းလဲမှဆိုတော့မှတ်ချက်တွေမြဲနေတဲ့အခါကိလေသာဝင်ခွင့်ရသေးလား အဲ့ဒီတော့သူကိုယ်သူကိလေသာကင်းနေပြီလို့မထင်ဘူးလားထင်ပါဘူးဒီဒါကြောင့်မို့ဘုန်းကြီးတို့ယောဂီများအဲ့ဒီဟာကိုဘုန်းကြီးတို့တခြားကမ္မထမ်းရေမဝသေးတဲ့ကမ္မထမ်းဆရာကမဆိုင်သွားပြီကဲအမြလေးဝေပါအောင်တာလူလေးပေးပါအောင်ဆိုရင်တော့သွားပြီသမတ်တော့အခုမှဒီညံလေးမှနံပါတ်၄ရှိသေးတယ်ဘယ်လောက်ပဲရှိသေးလဲနံပါတ်၄ပဲရှိသေးတယ်အထက်ကိုအများကြီးသွားအောင်ပါမဆိုင်ဖို့ဆိုတာအများကြီးသွားအောင်ပါ အဲ့ဒါကြောင့်မို့ဘုန်းကြီးတို့ယောဂီများလူနာဟာဆရာရွေးရတယ်လို့ယောဂီဟာဘာရွေးရမှာလဲကမ္မဋ္ဌာန်းဆရာရွေးပါ အရွေးမှားရင်ယောဂီဒုက္ခမရောက်နိုင်ဘူးလားဒုက္ခရောက်သွားမယ်ဒါဘုန်းကြီးကဘုန်းကြီးကိုနိုင်ငံသားတယောက်ကိုယ်တိုင်ဘုန်းကြီးစီကိုလာမေးဘူးလို့အဲ့ဒီမှာနိုင်ငံသားအဲ့ဒီပုဂ္ဂိုလ်ကယဟန်ပြုတယ်ယဟန်ပြုပြီးတော့တရားထုတ်နေတယ်အဲ့ဒီမှာတရားအထုတ်နေတဲ့အခါမှာ ဆရာတော်ကြီးကို၌ကတရားမပြတော့တရားမပြတော့ခကြီးတွေထွက်နေတယ်အခုလိုအမေရိကားတို့ဘာလို့ကြွနေတယ်ပေါ့ကျောင်းမှာကကမ္မဒန်းဆရာငယ်လေးတွေနဲ့တရားပြအဲ့ဒီတော့ရေရှည်ကြတော့အဲ့ဒီဆရာတော်ကဒီမှာအမေရိကမှာနေတယ်အမေရိကမှာဝါဆိုတယ်အမေရိကမပြန်ဘူးအဲ့လိုဆိုတော့ဟိုမှာကတကယ်ကိုလေးစားလောက်တဲ့ကမ္မဒန်းဆရာမရှိတော့မရှိတဲ့အခါကလည်းကြတော့ तू ဟာ ဒီမှာဝါမဆူပြစ်တော့ဘူးတခြားကိုသွားဝါဆူတော့မယ်ဆိုတော့ဆရာတော်ကြီးစီလမ်းလျှောက်อ่ะလမ်းလျှောက်တော့ဆရာတော်ကြီးကခွင့်မပြုခြင်းခွင့်မပြုခြင်းလေအရှင်ဘုရားကိုယ်တိုင်ပြန်လာရင်တပည့်တော်နေမယ်အရှင်ဘုရားမပြန်လာနိုင်ဘဲနဲ့တော့တပည့်တော်မနေနိုင်တော့ဘူးတပည့်တော်လည်းပဲကိုယ့်အတွက်ကိုလှုပ်ချင်သေးတယ်သွားချင်သေးတယ်ဆိုတော့ဒါဟိုကဆရာတော်ကြီးကမလွတ်ချင်ပေမဲ့ကဲတပည့်တော်တော့သွားတော့မယ်ဘုရားဆိုပြီးလာပြီးတော့ဘုန်းကြီးစီရောက်တဲ့အခါကျတော့ဒီအကြောင်းကိုလျှောက်ပြတယ်လျှောက်ပြပြီးတော့သူက တပည့်တော်ကမ္မထမ်းဆရာရွေးချယ်တင်သလားမရွေးချယ်တင်ဘူးလားလို့မေးပါတယ်။ဘုန်းကြီးကရွေးချယ်တင်တယ်ဒါပဲပြောလိုက်တယ်။ဘာကြောင့်လဲဆိုကမ္မထမ်းဆရာအညံ့နဲ့တွေ့ရင်ဒုက္ခရောက်သွားမယ်။ဒါကြောင့်မို့ကမ္မထမ်းရေဝပြီးတော့နေတဲ့ပုဂ္ဂိုလ်ကိုယ်တိုင်လည်းမပြတ်ချင်းချာအထုတ်တယ်။အာထုတ်တဲ့အခါအာထုတ်ပြီးတော့လည်းပဲကိုယ်တိုင်လည်းထိုက်တဲ့နဲ့ဉာဏ်ပြည့်စုံနေရမယ်။အဲဒီလိုပြည့်စုံပြီးတော့ ဟောတဲ့ခါမှလည်းပဲကိုတွင်းနဲ့ရှင်ပြီးဟောရမယ်။ဘာနဲ့ရှင်ဟောရမှာလဲ။စာတွင်းရည်တယ်မဟုတ်ဘူးကိုတွင်းနဲ့ရှင်ပြီးဟောရမယ်။အဲဒီလို နောက်ပြီးတော့ကမ္မထာရည်ဝါတယ်ဆိုတာလည်းပဲရဲရှိလမ်းနဲ့ချီပြီးနှစ်နဲ့ချီပြီးအာထုတ်နေတဲ့ပုဂ္ဂိုလ်ကိုတရားဆွေးနွေးဘူးတဲ့ပုဂ္ဂိုလ်တရားညွှန်ကြားဘူးတဲ့ဆရာသမားမျိုးဖြစ်တဲ့။ဟုတ်တယ်မို့လား။အဲဒီလိုပုဂ္ဂိုလ်မျိုးကိုအမိကိုရပြီဆိုရင်ကမ္မထာဆရာဟာတရားရည်ဝါနေပြီ။ ယောဂီရဲ့အတွေ့အကြုံတွေများနေပြီအဲ့လိုအတွေ့အကြုံတွေများနေပြီဆိုတဲ့ပုဂ္ဂိုလ် ਨੇ တရားထုတ်ရရင်ကိုဟာကိုလမ်းလွဲသွားရင်တောင်ကမ္မဒန်းဆရာကတဲ့ပေးမယ်လမ်းလွဲသွားရင်ဘာလုပ်ပေးမှာလဲတဲ့ပေးလိမ့်မယ်အဲ့လိုတဲ့ပေးလို့ကမ္မဒန်းဆရာတဲ့တဲ့လမ်းကြောင်းတိုင်းလျှောက်သွားရင်လမ်းဆုံးတာ ਨੇ ဘာတွေ့မလဲအေးကမ္မဒန်းဆရာညွှန်ကြားတဲ့အတိုင်းလိုက်နာပြီးကျင့်သုံးရင်ဖြစ်ဖြစ် ဆုံးတာ ਨੇ မဆိုင်ဘူး ဟုတ်တယ်မို့လားအေးဒါပဲဘုန်းကြီးတို့ယောဂီများဒါကြောင့်မို့အခုဒီမှာတဏှာတထိုင်အတွင်းမှမှတရားမရသေးဘူးဆိုရင်တဲ့မြတ်စွာဘုရားကသူဟောတဲ့ဒီသတိပဋ္ဌာန်တရားတိုင်လိုက်နာကျင့်သုံးရင်အဲ့လိုကျင့်သုံးအားထုတ်တဲ့ပုဂ္ဂိုလ်အားထုတ်တဲ့ခံမှာတထိုင်လေးတထိုင်လေးပြောတာမဟုတ်ဘူးနော်ဘုံလိကတာချိန်ဖန်များစွာအဆက်မပြတ်အားထုတ်ရမယ်ရှေ့မှနောက်မှစအောင်အားထုတ်ရမယ်လို့ဆိုလိုတယ်အဲ့လိုအားထုတ်လို့ရှိရင်မင်းတထိုင်တွင်းနဲ့တရားရနိုင်တယ်တဲ့ ဘယ်နှထိုင်အတွင်းလဲအေးတရားရဖို့နေတထိုင်အတွင်းလေးမှာတရားရသွားတခင်လို့မှတထိုင်အတွင်းမှာတရားမရသေးဘူးဗာရမီပြည့်စုံသေးဘူးဆိုရင်ဆက်ပြီးတော့မင်းအားထုတ်တဲ့စိတ်ဓာတ်ကြမနေနဲ့ဆက်ပြီးဒီတိုင်းဆက်အားထုတ်သွားရင် နောက်ဆုံးဒီမိမိကျမ်းမာနေစဉ်မှာတရားမရသေးဘူးဆိုရင်တောင်မှတရားညောင်ဆောင်မှုရောက်တဲ့အချိန်လေးမှာမင်းဒီတိုင်းရှုမှတ်သွားရင်ဒီကံဤဆဲဆဲမှာပါရနိုင်တယ် ရှင်ဆန္ဒမထေလို့ဘသူကဲ့သို့အေးရှင်ဆန္ဒမထေကဲ့သို့တရားသူရနိုင်တယ်ဒါကြောင့်ဒီတတိပဋ္ဌာန်တရားဟာ အာကိုတိုက်တဲ့တရားလားအာမကိုတိုက်တဲ့တရားလားတကယ်ကိုလက်တွေ့ကိုယ်တိုင်ကြင့်ကြံအာထုထိုက်တဲ့တရားလားအာမထုထိုက်တဲ့တရားလားဒီလိုဆိုရင်ဒီတိုင်းကြင့်ကြံအာထုသွားရင်အဲ့ဒီတရားရနိုင်တဲ့ဂုံကြီးတွေမိမိတို့ရောမရနိုင်ဘူးလား ဟေးဒါကြောင့်မို့ဘုန်းကြီးတို့ယောဂီများဒီတတိပဋ္ဌာန်တရားကိုသာဆက်လက်ပြီးတော့မိမိတို့ဒီမှာသင်ကြားထားတဲ့အတိုင်းမိမိတို့အိမ်မှာရောက်ရင်လည်းပဲအချိန်လေးပေးပြီးတော့မိမိတို့ဆက်လက်ပြီးတော့ကျင့်ကြံပွားများအားထုတ်လို့မိမိတို့ကကျင့်ကြံအားထုတ်လို့စိတ်တည်ခြင်းမှုတမာရီတရားတွေရလာမယ်အဲ့ဒီတမာရီတရားတွေထက်သန်အားကောင်းစွာရလို့ဆရာသမားကောင်းနဲ့တွေ့ပြီးတော့တခါလဲဆက်လက်ပြီးတော့ဆရာသမားရဲ့ညွှန်ကြားချက်အတိုင်းလိုက်နာပြီးတော့ ကျင့်သုံးအားထုတ်သွားမယ်ဆိုရင် တထိုင်အတွင်းမှာလည်းတရားရနိုင်သည်ဟုတ်တယ်မို့လားဒီလိုမှမရသေးရင်ဘယ်ချိန်မှရနိုင်တယ်ေဒါကြောင့်တတ္ထအသေးကွန်တောမရဏကာလီတမတိတိဟောတိတတ္ထထိုသေးကံဤဆဲဆဲချင်းခါကာလ၌တတ္ထထိုတထိုင်တွင်းမှတရားတူကိုမရသေးဘူးဆိုရင်မရဏကာလီသေးကံဤဆဲဆဲချင်းခါကာလ၌ တမတိတိကိလေသာဝဥကောင်းပြတ်တဲ့တမတိတိယဟန္တာကြီးသည်ဟောဒီစင်စစ်မသွေးဖြစ်နိုင်ပါ၏တတိအလုံးတရားနာပရိသတ်ပေါင်းတော်ကောင်းတို့သည်ယနေ့နာကြားရတဲ့တရားတော်လာတိုင်းလိုက်နာပြီးတော့နောက်ဆုံးချိန်ထိအောင်တရားကိုဖော်ပြပြီးတော့ ရှုမှတ်ပွားများအားထုတ်နိုင်ကြတဲ့ပုဂ္ဂိုလ်တို့များဖြစ်ကြပြီလျင်မြတ်စွာဘုရားရှင်ရဲ့သာသနာတော်မြတ်ကြီးကိုဆက်လက်ပြီးတော့ရှေးတည်တံ့တို့တဲ့ပြန်ပွားအောင်သာသနာပြု ပုဂ္ဂိုလ်များဖြစ်ကြပါစေ။